မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌3ရက်9လ68ခုနှစ်တွင်ဟောကြားတော်မူသောတရားတော်သင်္ခါရရဲ့ပြုပြင်မှုအောင်မှာရှိလေဆရာတို့သင်္ခါရမေပေလို့ပြောသူဘုရားရှင်နဲ့ပိစိကဗုဒ္ဓယဟန္တာရဲ့ နောက်ဆုံးသုတိတိကြပြီးခိုးလုံတဲ့နေရာကြတော့အပင်္ခါရနေပြီလို့ဆိုပြည့်ပြည့်ဖို့မရှိတဲ့နေပြီလို့ဒီလိုပင်္ခါရပင်္ခါရနဲ့အပင်္ခါရကိုခွဲရဆိုတော့ပင်္ခါရဆိုတာတို့ပြည့်ပြည့်မှုကိုတွေ့တာဟုတ်ကလားဟဲ့မှန်ပါဗျာဆိုတော့တို့မှာပြည့်ပြည့်မှုခံရတယ်ဘာပြည့်ပြည့်မှုတွေတော့ ကံရဲ့ပြုပြင်မှုလည်းတို့နေခံပြရဟုတ်လားဗျာပြီးတော့စိတ်ရဲ့ပြုပြင်မှုဒါဒုတိယပြီးတော့နောက်တို့အင်းတတိယကဥတုရဲ့ပြုပြင်မှုပတုဒါကအဟာရရဲ့ပြုပြင်မှုဒီလိုမျိုးတို့ဒီလိုမျိုးမျိုးရှိတယ်ဒါဥတုသင်္ခါရလေးမျိုးတို့သာကိုဗျာဟုတ်လားဟဲ့မှန်ပါဗျာအဲတို့ကံကဘယ်လိုပြုပြင်နေတော့ဘေးမှာရှိနေတဲ့လက်ရှိဆိုရင်ကိုယ်နဲ့နှုတ်နဲ့ တို့ဒီကနေ့လှူရှားမှုနဲ့မနေ့ကလှူရှားမှုတူဘူးလားမှန်ပါပါဗျာဟင်မှန်ပါဗျာအဲဒီကနေ့လှူရှားမှုတော့မစားခင်ကလှူရှားမှုနဲ့စားပြီးတဲ့လှူရှားမှုတူဘူးလားတူပါပါဗျာအဲဒါတို့ကိုယ်နဲ့လှုပ်ပြုပြင်ပေးနေတာဆိုတာလေမှန်ပါဗျာပြီးတော့စိတ်ကလည်းပြုပြင်နေတာဟုတ်ကလားမှန်ပါဗျာစိတ်ကလည်းဘယ်လောက်ခဲပြုပြင်နေနေစိတ်ကအင်းနေရင်ဘုရားပြုရမှန်ပါဗျာဘယ်လောက်ခဲအေးလုံနေနေ အဲပိတ်ကပူနေရင်ချူးပြန်နေလားအဲပိတ်ကလည်းပြုပြင်ပေးတယ်ဗျာဒီဥရုကရောတကယ်ပြုပြင်ပေးနေတယ်အာရကရောအဲနေဦးကြီးစားတဲ့နေ့ရဲ့လှူရှားမှုနဲ့ဟိုတခြားရေးစားတဲ့လှူရှားနေတူနေဖေးပြီးစားတဲ့လှူရှားမှုနေတူနေမှာမလားမတူနိုင်ဘူးအဲ့ဒါကိုတို့သင်္ခါရလေးမျိုးလို့ခေါ်ဟုတ်ကလားဗျာအဲ့ဒီသင်္ခါရလေးမျိုးရဲ့မှာ တို့ဒီဘဝတစ်ခုတစ်ခုရဖို့ရလေဒီတဏီကဒီပိတ်တီကဒီသင်္ခါရတွေကပြုပြင်ပေးဆိုလိုက်တာပါတို့ယူလို့ရခဲ့တာမဟုတ်ပါဘူးဟုတ်ကလားသူပြုသူပြုပြင်ပြီးတော့ထုတ်ထည်ဖြစ်လာတော့တို့ဒီဘဝရောက်တဲ့ပုဂ္ဂိုလ်လည်းအဲဒီဘဝကိုရရှိနေတဲ့အပေပိုင်းခြားကာလလေးကိုသူ့ချင်းသူ့ခါလေးနဲ့သူပြုပြင်ပြီးနေရပါတယ်ကံက ဟုတ်ကဲ့အဲတော့ဘဝရဖို့ရလဲကံစိတ်ဥရအာရလူသားနဲ့ပြုပြင်ပေးခဲ့ဟုတ်ကဲ့အဲပြန်ပေးကြလားဒါလည်းပြမယ်လွတ်ချင်ပါတယ်လို့ဆိုရအပင်္ခါရနယ်ပယ်ဖြစ်တဲ့နိဗ္ဗာန်သွားမယ်ဆိုလဲဒီလေးမျိုးပဲကြောင်တုံချရတယ်ဟုတ်ကဲ့ဟင်အဲဒီလေးမျိုးပဲပြန်သုံးချရလိမ့်မယ်မှန်ပါဗျာဟင်မှန်ပါဗျာသင်ဟိုတို့ပါတော့ ရေချမ်းဖြစ်တဲ့ရှုံပေလို့ရှိရင်ရေနဲ့ပြန်ဖေးရတယ်ဟုတ်ပြကံရုံဖြစ်တဲ့ယုံတဲ့နာတဲ့ကိုလည်းတုံနဲ့ပြန်ဖေးကြရပါလိမ့်မယ်စိတ်ကြောင့်ဖြစ်တဲ့ကံတဲ့အဲယုံတဲ့ယုံတဲ့နာတဲ့ကိုလည်းစိတ်နဲ့ပြန်ဖေးရလိမ့်မယ်ဗျဥအာရကြောင့်ဖြစ်တာတွေလည်းဥရုအာရနဲ့ပြန်ဖေးရလိမ့်မယ်ဗျဟုတ်ကလားဟင်ဒီရှုံဆိုတာရေချမ်းဖြစ်တာတွေလည်းဟုတ်ပါဘူး။အဲရေချမ်းဖြစ်တဲ့ရှုံပြီးတော့တို့ဘာလို့ရကြလဲ။အဲဒီနဲ့ဒီမှာကြည့်နေလား။ တို့လည်းအဲ့ဒီတိုင်းကကိုလို့လို့ရတဲ့ဟာကိုပြန်ဖြတ်မှဖြစ်နေမယ်မှန်ပါဗျာတို့ဘေးကဖြတ်ပြီးလို့ရတာလားမရပါဘူးဗျာဟင်မရပါဘူးဗျာဟင်ကိုရှုပ်ကိုရှင်းပေါ့ကိုထုတ်ကိုဖြီပေါ့ဒါပဲရှိတယ်မှန်ပါဗျာတို့တတ်နိုင်ဘူးမှန်ပါဗျာဟင်ဘုရားလည်းတတ်နိုင်ဘူးဘုရားလည်းတတ်နိုင်တယ်ဆိုတော့အကုန်လုံးတို့ဖြီပေးထားတယ်မှာပေါ့မှန်ပါဟုတ်ဗျာမှန်ပါဟင်နောက်ကကိုလုတ်ခဲ့တဲ့ကာရှင်စိတ်ရှင်ဥရုရှင်တိုင်းကိုတတ္တိကိုဖြီရာရှိကို ဖြည့်ရရှိတော့ကကိုချီရင်ဖြည့်ရရှိတော့ကိုဖြည့်ရလိမ့်မယ်ဟုတ်ကလားဗျာအဲ့တော့ဒီအတိတ်တုန်းကတိတ်သားတွေကိုပယ်လို့ပြုစုခဲ့ကြပါလေဒီလူတော်ဝါရဖို့ရကောင်းမှုဆိုတာပြုဒါကောင်းမှုတဲ့ကပြောတာပေါ့လေဒီတရားတွေဟိုဒီကံလေးမျိုးလို့ခေါ်မှာပေါ့ကွယ်ကံစိတ်တမျိုးနဲ့ ကံကောင်းတဲ့မျိုးလို့ခေါ်မှာပေါ့ဟုတ်ကလားဒီတော့သူခွဲလိုက်တဲ့ကာလကျတော့အကုသိုလ်တစ်မျိုးနဲ့ကုသိုလ်တစ်မျိုးလို့ဒီလိုခွဲဟုတ်ကလားမှန်ပါတယ်အကုသိုလ်တစ်မျိုးဆိုတာတို့ဒီခုနဟိုကံချက်ပြီးနာပက်ပါခေါ်တယ်နေဟိမှန်ပါဗျာဟိမှန်ပါဗျာဒီလူတက်တာချင်းတို့ဇာယူချင်းဆိုတဲ့တောင်းပြီးအမဲ့ဣတာတွေကိုမတောင်းပြီးနိုင်လို့ဟုတ်ကလားမှန်ပါဗျာဟိ ငါပဲကြီးတဲ့ပုဂ္ဂိုလ်ငါကောင်းစားပြီးရဆိုတဲ့ပုဂ္ဂိုလ်သမားတွေဟုတ်ကလားကံဖြတ်ပြီးငါနိုင်တာမှမများငါပဲကြီးတဲ့ဟာတွေမှန်ပါဗျာဟုတ်ကလားငါကောင်းစားပြီးရဟုတ်ကလားတစ်ဖက်ကလည်းတစ်ဖက်အာယုံကိုလူကျင်သောအာကြီးတဲ့အတွက်ဘာဆိုဘာမှမမြင်တော့ပဲနဲ့ဖြစ်ချင်တာဖြစ်ဆိုလို့တဲ့ပုဂ္ဂိုလ်မျိုးတွေဟုတ်ကလားဟင်အဲ့လိုပုဂ္ဂိုလ်မျိုးတွေကကံပက်ပြီးဟိုကံဖြစ်ပြီးတော့ငါပက်ပါ သူ့ကြတော့အာဟုတုကံလို့ခေါ်မယ်ထင်တယ်မှန်ပါပါဗျာဟင်မှန်ပါပါဗျာအဲ့ဒီကံကိုပြုလို့နဲ့ပြုလို့ကျိုးလို့နဲ့ပုံကိုလည်းပထမစိတ်ကတော့စဉ်းစားရတယ်ထင်တယ်မှန်ပါပါစိတ်ကစဉ်းစားရတယ်မှန်ပါပါဟင်ဘယ်နေရာကိုဘယ်လိုဘယ်နဲ့အဲဘယ်လိုလုပ်တော့ဘယ်လိုရနိုင်လဲဆိုတော့ဟောပထမဆုံးစိတ်ကစဉ်းစားရတယ်မှန်ပါဗျာဟင်ဒါပြီးမှအဲနှုတ်နဲ့ဖွင့်နေဖွင့်ဟုတ်ကဲ့လက်နဲ့ရောက်တင်ရောက်ခြေနဲ့ရောက်ချင်းရောက်တင်ရောက်အော် ကံသွားရတာတင်လေဟုတ်ကလားအဲ့ဒီသိမ့်နဲ့ကံသွားဖို့ရာအတွက်ကိုဥဒုလည်းပါတယ်မှန်ပါဗျာဟုတ်ကလားမှန်ပါဗျာဥဒုလည်းပါတယ်ဗျာဟင်တို့ရန်ကုန်မြို့နယ်ပြောလို့ရှိရင်တော့နေခိုးတာနဲ့မိုးရင်းခိုးတာများမိုးရင်းကြတော့ဥဒုကအေးတာဟုတ်ဗျာအကုန်လုံးအိပ်ပျော်တာဟုတ်ဗျာအဖေလိုလုံကောက်ဗျာနေကြတော့အိုက်တာဟုတ်ဗျာဘယ်သူမှမိတ်သေးဘူးဗျာဘယ်ခိုးလို့ရမလို့ဟုတ်ကလား အဲဥရုကလည်းပါတယ်ဗျာတို့ဒီကောတို့ယုတ်တီကလည်းဥရုအရှင်တတ္တိနဲ့ယုတ်တီဟင်ဟောကလေးငယ်7နှစ်73နှစ်သာသမီးဟာဥရုကိုဥရုမျိုးတော့ဖြစ်တယ်ဥရုသယုတ်ဟာဒီလောက်မကြီးထွားမခိုင်မာသေးတဲ့အတွက်ထွက်ခိုးတာသိပြီမှန်ပါဗျာလမ်းပြီးရင်တော့ခိုးကြည့်ခိုးမယ်မှန်ပါဟင်ကိုညာရင်တော့ခိုးတာတော့သူသူ့တဲ့တာတာလို့သာယူတာတော့ရှိသေးဘူးမှန်ပါဟုတ်ကလားမှန်ပါဗျာ အဲဒီဘက်ကနေဥရဇရုပ်ကြာသွားလို့တို့ပါတော့အဖိုးအဖွားကိုပေါ်ပါလေရောက်တော့လိုက်ခိုးသေးလားလိုက်တာသေးလားမောင်းတာတွေလိုက်လို့သေးလားအေးညာအဲ့ဒါလည်းဟောဥရဇကြာသွားပြီဦးဗျာဥရဇကြောင့်ဖြစ်တဲ့ရုပ်ဟာပြိုးပြီဟင်တော့ဟုတ်ဟင်အဲ့တော့ဥရဇချိန်ဟာဘယ်ချိန်ကောင်းလို့ဆိုတို့ငုံတဲ့ချိန်ကောင်းဆုံးဟုတ်တယ် နေထန်းတပြားအကောင်းဆုံးထင်တယ်အဲ့တော့မွန်းတဲ့အချိန်နေထန်းတပြားနဲ့တူတဲ့အချိန်ဆိုလို့ရှိရင်သူ့အသက်20စိတ်ကနေပြီးတော့40တွင်းမှန်ပါဗျာအဲ့ဒါမွန်းတဲ့အချိန်မှန်ပါဟင်အဲ့ဒီချိန်ကခိုးလို့ကောင်းဝက်လို့ကောင်းမဟုတ်ခါလို့လို့ကောင်းဆုံးချိန်ဟုတ်တယ်အဖို့ပဲချိန်ကောင်းဆုံးလို့အဲ့ဒီချိန်ဟုတ်ဟုတ်ပါဘူးဟင်ဘုရားတို့ပြောတာတော့ဟုတ်လားသူများလားအတက်ကြွဆုံးချိန်ပဲချိန်လုံးဖို့ တဲ့တကုံးကြီး40ပါဗျာဟုတ်ကလားအော်အဖို့တို့ဆွဲဓာတ်ဆွဲလုပ်ကြတာပဲချိန်မို့အသက်အစ်စ်20လုပ်ကြပါဟုတ်ကလားဟင်အဲ့တော့ဥရုကြောင့်ဆိုတော့အဲ့ဒါဥရုရဲ့မြောက်ပင်မှုကြောင့်တို့တက်ကြွနာမဟုတ်လားဟုတ်ပါဗျာဟင်ဟောတို့ဆယ်နှစ်နှစ်ဆက်သုံးနှစ်ဆက်ငါးနှစ်ပြည့်ကြတော့လေအဖိုးတို့ဥရုရဲ့မြောက်ပင်မှုကရုပ်တာဒီလောက်မှကြီးပြီပဲဥရုသာကြောင့်ဥရုကြောင့်ဖြစ်တဲ့ရုပ်ဘိုးကိုဒီရုပ်ကအဲ့ဒီလောက်မှရှိပြီပဲဟင် အဲတို့ဖို့ကိုရွေကြတော့လဲဥရုကတို့ကိုဒီလောက်အားမေးတော့ဘူးနေကြပိုင်းဖြစ်နေပြီဟင်နေရောနေပေါ့သိမပူတော့ဘူးဟင်ဒီအကြပိုင်း3နာရီတို့4နာရီတို့5နာရီတို့ကျတော့နေရောနေပဲမဟုတ်ဘူးလားအဲမွန်းတဲ့ချိန်တော့ပူသေးလို့လားဟင်နေခံတစ်ပြားတော့ပူသေးလို့လားအဲဒီချိန်ကြတော့လဲဥရုကတို့ပြင်ပြီးတော့ဘူးဗျအဲ့တော့တို့ဒီကံကျွလို့တဲ့နေရာမကောင်းတာကျွလို့တဲ့နေရာဥရုရဲ့ အခိုးငွေအရှင်သတ္တိလည်းပါတယ်အာရာလည်းပါတယ်ဗျဟင်အာရမရှိတဲ့ချင်းသူဖြစ်ဘူးဟုတ်ကလားအာရမတော်မဲ့သူဟိုခွဲလို့ရှိရင်ပေါ့ကွယ်ဟိုမြေတက်ရည်တက်ဆောင်ပုဂ္ဂိုလ်များကြတော့ခြူတာတွေဖိတ်နာတွေအဲ့ဒါမျိုးစားမှန်ပါဗျာဟင်မှန်ပါဗျာခြူတာလေးတွေဖိတ်နာလေးတွေစားဝတ္တံစားတာကြည်လိုက်လို့ရှိရင်လည်း ရှေးခေတ်တုန်းကဆိုအဲ့လိုတို့ပထဝီဆောင်အဘောဆောင်ပုဂ္ဂိုလ်များကြတော့သိအေးတာဟုတ်ကွဟောတနခါရောင်လေးတွေဖက်ဖူးရောင်လေးတွေပန်းလို့ရောင်လေးတွေမြို့ရာမှာယူဟုတ်တယ်ကျမ်းနာမဟုတ်ဟင်အနေထိုင်တဲ့သူတို့ကဟောထူတာအေးတာလေးတွေစားတဲ့အတွက်ညံ့တယ်ပြောလဲနှူးညံ့တယ်ရင်ကျေးတယ်သိမွေးတယ်ဟုတ်ကလားဟင်မျိုးစားတာဗျာဟင် ဟောတို့တီသောကောင်တို့ဝါရောကောင်တို့ကြတော့ချင်နာကြီးတွေစူးတာကြီးတွေစုတ်တာကြီးတွေဟုတ်လားခေါင်းတာကြီးတွေဟုတ်လားဟင်အဲ့ဒါမျိုးတွေရွေးသုံးတာဗျာအဲ့တော့သူကလည်းအာဟာရကလည်းဟိုပါတော့တူမရှိဘူးလို့မဲ့အာဟာရကြီးလို့ထင်တယ်ဟင်လူစိတ်တက်ကိုအမြဲတမ်းတက်ကြွမိမယ်အာဟာရတွေဟင်အချင်းတို့အသက်တို့အပူတို့ဆိုတာဟိုတွေးကိုအလိုနှိုးနေတဲ့ အာဟာရဒီစိတ်ကိုအလွန်ဆွမ်းနေတဲ့အာဟာရဟုတ်ကဲ့ဗျာဒီခုနဘူအေးဓမ္မဖြစ်တဲ့ပရဝေကောင်အာဘောကောင်ကအရက်ကိုနိုးစီဟောတို့ဝါလောက်လားဒီလာကလေးတောက်လို့မရဘူးဒီဥသိတလုံးတော့ဝင်ရင်သူ့မှာမျက်နှာရင်းနီလို့ရဲတော့နေပါပါဟင်တို့ဒီသောတော်ဝါရောကောင်ဓမ္မတော့ပါတော့တို့ရန်ကုန်ပြောပြောရင်တော့တိုင်ကြီးခိုင်းကြပေးတော့ပါပါရှိသေးလားမေဦးမှာဟုတ်ရတိုင်ကြီးကြီးခိုင်းကြပေးတော့ရှိသေးလားမေဦးမဲကောင်းနေတော့ ပုတ်ခင်မယ်အဲ့ဒါတိသောသောဝါရောသောမှာထိမလားထောက်မလားယူတယ်ဗျအဲ့ဒါအာဟာရရဲ့ဟိုတို့ပါတော့တွန့်ပင်အားရှိမဟုတ်ဘူးလားအဲ့တော့အာဟာရကလည်းတို့ကိုပြုပြင်ဖို့ရာကိစ္စပဲကိုထောက်ပါမြဲလုပ်ပေးနေတယ်ဟုတ်ကလားဒီလေးခုဟာအကြောင်းပြု၍ခုနကတို့ပါတော့ဘဝသို့ဖန်တီးတဲ့ပုဂ္ဂိုလ်ဟာအတိုက်တအလွန်အားကောင်းတဲ့တည်သောတဝါယောတအားကောင်းတဲ့ပုဂ္ဂိုလ်တွေကကံဖြတ်ပြီးငါဆိုင်တာပါပါ ဟင်ကံစက်ဒီငါပက်တာမှန်သမျှအဲ့ဒီဒါကိုတို့တရားဆိုးလို့ခေါ်ဟုတ်ကလားတည်သောတော်ဝါရောတော်သမားတွေလေဟင်အဲ့လိုပုဂ္ဂိုလ်တွေကမကြောက်မရွံ့မရှက်ဘူးမလန့်ဘူးမရှက်ဘူးဆိုတာခုခေတ်သူတော်ကိုယ်မျက်စီအောင်မှာသူတော်ကောင်းတွေကကဲဤမှာနှခေါင်းရှိမှာအပုတ်ချမှာအရောမဝင်မှာဟိုလည်းသူကြရအောင်မှမသိဘူးနောင်တာတခါပြန်ခါမှာဟိုလည်းကြောက်ရကောင်းမှလည်းမသိဘူး အဲ့ဒါကိုအာယိရိကနုတ္တပါလို့ဆိုလို့တော့သူမတွေးဆွေးနေပြီကိုဦးဒီကလည်းဟိုအာဟာရကလည်းတို့ပါတော့ဟိုအလွန်ပြင်းထန်တာတွေသူစထားတာတင်တယ်အတက်ကကိုအားပေးတဲ့ဟာတွေစထားတာတင်တယ်အပူစိုးအသတ်တို့အချင်းတို့ဟုတ်ကလားပါပါအဖန်တို့ခါတို့ဟုတ်ကလားပါပါဟင်ပြီးတော့ဦးတို့လေးကလည်းတို့ခုနကဟိုငင်းတဲ့ဦးတို့လေးခေါ်မှာပေါ့တို့ဘုပြောတဲ့ဟာဆိုရင်တော့တို့ဆွတာဆိုတာအသိတာဟင် နည်းနည်းမှမကြော်တော့ဘူးလားဘူးသူတို့ကလည်းဒီဆွေးလုံးနေမှာပါဟုတ်လားတော့လည်းနည်းနည်းကြည့်တော့ခင်ဗျာနည်းနည်းကြည့်ဘူးလားဟောမာတိုင်းဒီဖိုးလည်းပဲဆုံးဖြတ်ပါဆိုမူတဲ့ဟာစိတ်တဲ့ဟိစိတ်စိတ်ဒီအဖိုးညမူတဲ့တယ်တော်ဖိုးရှင်အဖိုးရှင်တော့ဖိုးရှင်ပြီးဟိုဘာလို့တန်းလို့မတည့်ဘူးကြပါဟင်တို့ဖိုးရှင်တော့တန်းလို့ပေါင်းနေပြီလေဟုတ်ကဲ့ဟုတ်လားဖိုး ဟင်ဟုတ်ကလားသားထမမတည့်ဘူးတော့ပါပြောနေနေတော့ပေါ့ဟင်တိုင်းဖို့မုန်းမတည့်သေးဘူးမုန်းတက်တာဟောလာနေထိုင်တက်တာနဲ့တူပါတယ်တို့ကိုရှင်ကတော့ဟင်ဝန်းတောင်တည့်သေးဘူးနဲ့တူပါတယ်ဟင်တို့ဖို့တော့နေထိုင်တက်တာလောက်ရှိသေးတယ်ဟင်ဝန်းတည့်မလားဖို့ဝန်းတည့်လောက်ရှိတယ်အဲတို့ကတော့နေထိုင်တက်တာလောက်ထင်တာပြတို့ဖို့တော့ဟင်အဲ့တော့တို့ဒီဦးလေးကလည်း အဲအားပေးနေတယ်ဟုတ်ကလားစိတ်ကလည်းဒါကိုပဲကြံသိနေတယ်သူကအတိုက်တိုက်ရှိတဲ့ပုဂ္ဂိုလ်ကဘယ်သူဘယ်လိုပြောရမလဲဘယ်လိုဆိုရမလဲနဲ့ဒါပဲကြံသိနေတယ်မဟုတ်တာပဲကြံသိနေတယ်ကံကလည်းအဲ့ဒီစိတ်ရဲ့လှုပ်တော်မှုရှိသလားစိတ်မှမနိုင်ရင်နှုတ်မှာပွက်မှာပဲနှုတ်မှမနိုင်တော့ရင်ကိုယ်ကြီးလျောက်ပါတာပဲဟင်နှုတ်ရည်ဒီမရနိုင်ရင်ကိုယ်ကြီးလျောက်ပါမယ်ဒီနည်းနဲ့တို့သူ့တဲ့တာချင်းသူ့သာယူချင်း ကံဖြစ်တဲ့ပုဂ္ဂိုလ်တွေသွားကြအောင်ကိုမှန်ပါအဲ့ဒါလည်းသင်္ခါရကပြုပြင်ပေးထားဟင်ဟုတ်ကလားသင်္ခါရကပြုပြင်ပေးလိုက်တာဟင်ဒါတော့သင်္ခါရသုံးခေါ်မှာပေါ့သင်္ခါရသုံးကပြုပြင်ပေးလိုက်တာတို့သင်္ခါရကောင်းသုံးမျိုးထဲမှာလဲသူကတော့ဆွဲလိုက်ွယ်ကံကုသူရဲ့ဗံကုသူရဲ့ညာကုသူရဲ့အဲ့ဒါတွေဟာကာသုဥဒ္ဓဟာရသင်္ခါရတွေနဲ့ပြုပြင်ဟာမှကြည့်တယ်ပဲ ပုဂ္ဂလာသံဃုသူဆိုတာကိုခံစားမဲ့အာယုံလေးကိုမခံစားတော့ဘဲနဲ့စွန့်လို့တဲ့ဟာတွေတင်တယ်ဒါနပြုတယ်ဆိုတာလေကိုရတဲ့စည်းစိမ်လေးကိုကိုယ်ကိုယ်ပဲသူတစ်ပါးလဲခံစားပါသေးတော့ကိုစည်းစိမ်တော့ပေးလိုက်ဟာဟုတ်ကလားသီလကတော့ရရန်ရှိတဲ့အာယုံတွေကိုငါမယူတော့ဘူးဆိုစောင့်သိလိုက်တာထင်တယ်သီလကစောင့်သိတာဒါနကစွန့်လို့ထား ဟင်ဟုတ်ကလားအဲ့ဒါတစ်ဖက်သားချမ်းသာဖို့ကောင်းစားဖို့ဟုတ်ကလားကိုယ်နဲ့ဓာန်လူထားတဲ့မေတ္တာသိမ့်မဟုတ်ဘူးလားကိုယ်ကိုယ်နဲ့တကူချင်းသာနာထောက်ထားတဲ့ကိုယ်ချင်းသာသိမ့်မဟုတ်ဘူးလားအဲ့ဒီကိုယ်သူနဲ့ပြုရင်တို့လူဘဝနဲ့နတ်ဘဝပဲကံကုသိုလ်ရဲ့တတ္တိလူဘဝနဲ့နတ်ဘဝပဲဟုတ်ကလားဗျာကံကုသိုလ်ဆိုတာတို့တရားတွေတော့ခုခေတ်တော့ပတိစိတ်ထားလဲဒါတို့စိတ်ကိုသင်ကြအောင်ထူထောင်တာတင်လေဟဲ့ဟင် စိတ်ဖရာကုံအာယုံပြုတ်ပြီးတော့သိရဲ့ရိုင်းတဲ့စိတ်ကိုဒီတိုင်းမထားနိုင်လို့ဖရာနဲ့တွဲပြီးတော့ဟောဟင်ဖရာအာယုံလေးနဲ့တွဲကပ်ပြီးတော့ရင်အောင်ကြင့်ယူရတာတင်လဲသိရိုင်းတဲ့စိတ်ကလေးကိုဒီတိုင်းမထားနိုင်လို့တရားကုံလေးနဲ့ဟိုတို့ပါတော့တွဲပြီးကြင့်ရတာတင်လဲအင်းဒုစိတ်တို့ရိုင်းလုံးလို့ဒီတိုင်းမတတ်နိုင်လို့တန်ခါကုံနဲ့တွဲပြီးကြင့်ရတာတင်လဲကွဟုတ်ကလားဗျာဟင်ဟင်အဲ့ဒါဗျာတို့ကြည့်မနိုင်လို့ဖရာနဲ့ကပ်ယူရ တို့ကြည့်မနိုင်လို့တရားနဲ့ကယူသွားတို့ကြည့်မနိုင်လို့ပံဃာနဲ့ကယူသွားဟုတ်ကလားဟိအဲ့ဒီသုံးခုလုံးဂုံတတိပွားတဲ့ဟုတ်တာဟိခုနဇံကုတူတွေသွားနေတာဟုတ်ကလားအဲ့ဒီဇံကုတူသွားတဲ့နေရာလေအဲ့ဒီဂုံတော်တွေပွားခြင်းတို့ဒီဒီမှာတဒံနိုးအောင်လို့လုပ်ပေးတာဆိုးပေးတာမှန်ပါဗျာတေစာတို့တော့ပေါ့ကွယ်ဟိုယထာများဆိုရင်ထဲထဲမှာယထာထည့်ထားတယ် အပြင်မှာပလေးမှာဟိုပလင်းဘူးပတ်ကလေးမရှိဘူးလားရှိပါဗျာဆေးအာနိသေးဆိုတော့မရှိဘူးလားရှိပါဗျာဟင်ရှိပါဗျာဟင်ပါရုံတလိခဲတော့ချွေကြတော့နဲ့ပါဘူးလားပါပါဗျာဟင်ပါပါဗျာအဲတလိကတော့ပဲနဲ့ချွေကြတော့ပဲနဲ့ကိုယ်ရပြုတ်ရည်ကြီးနဲ့ဘယ်လိုချင်းပြုတ်ရည်ကြီးနဲ့ဘက်နှဲနဲ့အနှင်းမရှိဘူးလားရှိပါဗျာအနှင်းကိုဖတ်ကြည့်တာက ပလင်းနဲ့စီတောက်စီခြင်းလို့ပါပါပါဟင်အဲ့တော့အညွှန်းထားကြည့်ရုံနဲ့ဘယ်လိုလိုချိုးကြပြောက်ပြောလားတလိကကောပြောက်သလားဟင်ရင်ပြည့်ရင်ကယ်ကောပြောက်သလားအဲ့တော့ရင်ပြည့်ရင်ကယ်ပြောက်ခြင်းမပါလို့ဟောမှာတော့မလင်းနဲ့ကစီတော့အဲ့တော့အရဟံဘုသောထုခံတော်မူတိုက်တော်ဖရာသူ့ကိုယ်လေးနဲ့ကိုယ်စိတ်ကိုကျွဲထားရတာတယ် အဲအမြဲတမ်းပြောနေနို့တော်နေဘူတော်ဒုက္ခံတိုက်တော်ဖရာဘူတော်ဒုက္ခံတိုက်တော်ဖရာပါဠိလိုအရဟံမှာပေါ့လေဒီဘူတော်ဒုက္ခံတိုက်တော်ဖရာအဲ့ဒါလေးအာယုံပြုနေတဲ့အချိန်မှာအဟောင်းကိရိတာတွေးမိသလားအတိကိရိတာတော့ကိုပြေးလိုက်မိသလားအဲ့ဒါတစ်ချက်မှတ်လိုက်တစ်ချက်ဒီကုန်ွားလိုက်လို့တစ်ချက်ကိရိတာတခါတော့ပျောက်ထွက်သွားတာအဲ့ဒါ ဒီတတိစိတ်ဘုရားကုံစိတ်ကကိလေသာကိုရှုပ်လိုက်ပြလိုက်တာဗာလို့ခေါ်မှန်ပါပါတန်ခါကိလေသာလောက်ပြည့်ပြည့်ထားလေမှန်ပါဗျာဟင်တကြမတဲ့အချိန်ဟောင်းလုံးတောက်ပြီအတိကတောက်ပြီအဲ့ဒါကံဗျာဟင်မှန်ပါပါအဲ့ဒါဗုဒ္ဓနုတ္တိနဲ့နုတ္တိသာဝင်သားတာလားမှန်ပါသူကတိုင်းသွားလဲပထဝီပထဝီကလည်းအဲ့ဒါလည်းသာမဲဗျာမှန်ပါအဲ့တော့တို့ဒီပထဝီပထဝီဆိုတော့ပထဝီကနေတစ်ဆင့်ဟိုဘက်ကိုတခါတည်းပြင်ပြရမှာပေါ့ သမာဓိကနေပညာတက်မှာတို့ဒီဘုရားကုံကြတော့တရားကနေပညာတက်မှာဟင်ဟိုပထဝီကပိုင်းတို့ဘာတို့ကအဲ့ဒီသံဃာတော့တို့ဒီသမာဓိကနေပညာကိုတန်းသွားမှာတို့ဒီကတရားကနေပညာကိုတက်မှာအဲ့တော့ကုသိုလ်တို့ခံတော်မူလိုက်တော့ဘုရားဘာတကားပါဠိလိုအရဟံပေါ့ဒီအရဟံလို့တို့ကပွားလိုက်ရင်အရဟံကြောင့်ဟိုမတိတဲ့အရေးမကြီးဘူး လိုချင်တာတော့စိတ်ကလေးအဲ့ဒီပတိလုံးနဲ့စိတ်နဲ့ထိတဲ့နေရာဖြစ်စေအရဟံဆိုတဲ့ဖယားကုံမှာစိတ်ကလေးထိနေလို့ဖြစ်စေဒါပဲလိုချင်တယ်သိတာမသိတာလိုရင်းမို့ဟောမတွေးတာဖြစ်ချင်တာနဲ့အသိတော့ကိုလိုက်မပြေးဖြစ်ချင်တာဒါလေးတစ်ခုပဲကြည်ရချက်ဒါပဲပို့ဘူးလားအဲ့တော့ပူဇော်ဒုက္ခံလိုက်တော့ဖယားပူဇော်ဒုက္ခံလိုက်တော့ဖယားချက်ချက်ပါပြောနေဟင်ကိုယ်စကားကိုနားကြပွားရင်မေးလိမ့်မယ်ဘာလို့ပူဇော်ဒုက္ခံလိုက်တယ်လဲကွာဟင် ပူတော်တို့ခံလိုက်တော့မရတာအမေရာမှာတဖွားပွားနဲ့ဒါနှလုံးသွင်းနေဆင်ကျင်နေအဲပလင်ပတ်ကိုဖတ်နေတာဟင်ပူတော်တို့ခံလိုက်တော့မရပူတော်တို့ခံလိုက်တော့မရဖာဟိုဒါကြီးတဲ့ယူပါပွားပါနာတော့ဘာလို့ပူတော်တို့ခံလိုက်တယ်လဲကွာဟင်ကိုယ်စကားကိုနာကြသွားရင်ကိုကိုကိုပြန်မေးလိမ့်မယ်သူများမေးရင်ဒီဘူးကွာပြောလိုက်တခွန်းနဲ့ပြီးတယ် ကိုကိုကိုမေးတော့အဲ့လိုပြောလို့ရပါမလားမသိသိအောင်လုပ်ရတော့မယ်ဟင်အဲ့တော့ဘုရားရှင်ကဲ့သို့ကျင့်တဲ့အကျင့်မျိုးကိုဘယ်လူကျင့်နိုင်တယ်လဲဘယ်လူလိုက်ကျင့်နိုင်တယ်လဲသူဆိုတော့ဒုက္ခရာပရိယာ6ပါးလို့ခါမျိုးဘယ်သူကျင့်နိုင်လို့ကျင့်နိုင်သူရှိသလားဆိုတော့ဟင်ဘယ်နာပေါ်ကျင့်နိုင်တယ်လဲဘယ်ဒီမှာပေါ်ကျင့်နိုင်တယ်လဲဟင် အဲဒါကိုတို့ထားအောင်ဒါကကျင့်တဲ့ပဲပြောတာတို့အဲ့ဒီဘုရားဖြစ်မဲ့ဘဝမှာတို့တိရတာမင်းသားတယ်နာမကြီးသိကောင်းတယ်နဲ့ဒီရွှေဦးကြီးလေးလုံးနဲ့တကွာရှိသမျှပစ္စည်းတွေလည်းမနေဘူးအတွင်းပစ္စည်းတွေကဘာရရကဘယင်သူတို့ကနေလမ်းပြောဆက်သားရတာတယ်နဲ့ဟုတ်ကလားပြီးတော့လည်းနေရတာလည်းနာမကြီးကသုံးကောင်းဝေသူရင်မအိုက်တဲ့နန်းတော်ဆောင်းဆိုရင်မအေးတဲ့နန်းတော် မိဆိုရင်မပူတဲ့နန်းတော်အဲ့လိုစီစဉ်ထားတာမိဘရားပေါင်းတပိတ်မတောင်ရှိတောင်းချောက်တော်သွားပြီးသားဆိုရင်မိမျိုးတွေကရေးထားတာတင်းကြောဒီဘေးဘယင်တွေကဖက်သားရောပြီးတော့တို့ဒီတတိတွေကသူကျွဲတွေကဟိုဆက်ကြက်ထားတွေရောဆိုလို့ရှိရင်မိဘရားပေါင်းတပိတ်မတောင်ရှိဟင်သူကဆက်ကြမင်းရှိမဲ့ပုဂ္ဂိုလ်ဒီဆက်ကြဝလာတစ်ခုလုံးကြီးကိုသူကအုပ်ချုပ်နိုင်ရရှိတဲ့ဘယင် တာမန်ဘယင်မဟုတ်ဘူးစိတ်ဓာတ်မင်းလောက်ဟင်တို့လူလေးများမလို့ဘူးသူစိတ်ဓာတ်မရင်သူပါရမီဘုံကံကြောင့်စိတ်ကြရင်ပြန်နဲ့သူကသွားပြီးတော့သာသနာပြုနေဦးမယ်ဟင်ဘယ်လိုသူရှင်းနေတဲ့တိုင်းပြည်သားတွေကိုဆုံးမနေဦးမယ်ဟုတ်ကလားဗျဟုတ်ပါဘူးပြီးတော့သူ့ရဲ့စိတ်ကြမင်းရဲ့ဘုံကံကြောင့်လည်းအဲ့ဒီအချိန်မှာဒီကံလေးကမပြတ်တော့ဘူးဘယ်သူမှကံဖြတ်လို့သိရှိကြဘူးတဲ့ဟင်အဲ့တော့တယောက်တယောက်အဲလူရဲ့ခြေတိုက်ခိုက်ခြင်း တပ်ဖြတ်ခြင်းရှိဘူးလင်းကြီးညာခြင်းမရှိဘူးဟင်မူကြီးရံလာခြင်းမရှိဘူးဟုတ်ကဲ့မှန်ပါဗျာအဲမရှိတဲ့အတွက်အဲဓမ္မကခံမမဖြစ်ရင်အရှုပ်ရှင်းရှိပါအောင်မလားမရှိပါဘူးအရှုပ်ရှင်းမှမရှိရင်တရားပြင်ရေးလည်းမရှိဘူးရဲလည်းမရှိဘူးကာလည်းမရှိဘူးယုံလည်းမရှိဘူးမှန်ပါဗျာဟင်အဲ့တော့သူကတခါတလေဒေသသားတွေပေါ့ဒီတိုင်းပြည်ပေါ်ကနေပြီးဟိုစိတ်ဓာတ်ဉာဏ်နဲ့အဆောင်ရောင်နဲ့တွားတွားရင်မတန်တဲ့ဆုံးမစကားပြောသွားတာပဲတဲ့ဒါနဲ့ပြီးနေနေ ဟုတ်ကဲ့အဲ့လိုစိတ်ကြမင်းဖြစ်မဲ့ပုဂ္ဂိုလ်ဒီနောက်ကြီးတကဘာလုံးကိုအုပ်ချုပ်နိုင်တဲ့တရားပြည့်ရည်ရောဘာရောဘာမှမလုပ်ဖဲနဲ့ဘယင်းစည်းစိမ်တက်တက်ခံစားနာတော့ဘယ်လိုဆုံးနိုင်တယ်လဲတော်လာပါဗျာဒီလိုတို့ရောက်တဲ့လူကြီးလေးတော့တော်တော်လို့ညာဟုတ်ပြီဟဲ့ဟုတ်ရှင်ကြက်ကလူကြီးတောင်တူတက်မှငါတက်မဖြစ်နေတာအိုးမတကဘာလုံးညာပြီးတော့ခုလိုတဲ့အရှုပ်ချင်းရှိကြီးရအုပ်ချုပ်ရမှာလေ အဲ့တော့ဘယုတ်သိသိနေတက်တက်ခံစားရုံပဲထင်တယ်ညစ်တာလေးပဲလားအဲ့ဒါဘယ်သူစွန့်နိုင်တယ်လဲစွန့်နိုင်ပါဘူးဟင်ပြီးတော့နာမယီပင်ဆောင်နဲ့တို့ဒီရှိနေတဲ့မိဖုရားတပိတ်နှစ်ပေါင်းနဲ့ရှိသမျှမင်းပြည်ပြည်တွေကိုစုံလုပ်ပြီးတော့ဘသူထွက်ရတယ်လေဟုတ်ကလားသူ့အင်းလေးတလုံးမှမှထားမဖြစ်ခဲ့ဘူးဟုတ်ကလားဟင်ပါတော်ဖွားတယ်မိလေးတယောက်တော့ထားခဲ့နိုင်ဘူးလား ဘာဖြစ်လဲဘာဖြစ်လို့ဘာဖြစ်လို့မို့ဘာဖြစ်လို့ခွင့်မစားပါဘူးရကြီးမရှိပါဘူးသိချပါမှာဘာဖြစ်လို့ထားခဲ့ရဟုတ်ကဲ့ဘယ်နှမှာတော့တောင်းအောင်ပြင်လားဒီဘူးလားတောင်းအောင်ပြင်ပြောရတာပြရအော်ဒီဘုသူများလဲချောင်းရဒီဘုမြင်ဘူးတော့လည်းမဟုတ်ဘူးတော့ဟင်ဟင်အိုးမတုံးတောင်းတာပြခဲ့ရတာဟုတ်ကဲ့အကုန်ဆုံးထားခဲ့တာဘယ်သူဆုံးရဲတော့ ထားထားဒါကတော့ဟိုမိဖုရားတွေလည်းပေါင်းပါများလို့ကျိုးလို့အဲတိုင်းဟိုနန်းတော်ကြီးများလည်းနေရာပါများတော့ဘယ်လောက်ကောင်းတဲ့နန်းတော်ဖြစ်ဖြစ်အနေကြားလိုက်ရင်တဲပုံနဲ့ပါမမထူးဟင်နေရာကတော့ပြင်တော်တော်အဖောင်ယုံကြီးတယ်လို့ကောင်းတယ်လို့ထင်ရတာဟင်အဲကြာကြာနေတော့တဲပုံနဲ့တူတူမို့ပဲနေနေထောင်းဟင်နန်းတော်ကြီးပေပြီးတစ်ပင်အော့ကိုဘယ်သူနေရဲ့ပဲနေရပါဗျာဟင် ဒုက္ခကိုပယ်နိုင်တဲ့တတိဒုက္ခခံနိုင်တဲ့တတိလည်းရှိသေးတယ်မှန်ပါဗျာဟုတ်ကလားဟုတ်ပါဗျာပြီးတော့ဒီတို့နန်းတွင်ထဲမှာရှိတဲ့ဟိုတို့ဘယင်ရဲ့အသုံးဆောင်စားတော့နုဘူဤဘိအဖီအိအိတွေကိုပယ်ပြီးတော့ဒီသူများကလူတဲ့ထမင်းကျင်းဟင်းကျင်းကိုဘယ်သူစားရဲတယ်လဲဟင်အလောင်းတော်စားတာတော့လေကြောင်းမျိုးမကြဘူးလို့ဆိုတယ်ပါပါအကျဉ်းကြီးတွေကိုပါပါတို့ဘယင်စားတာကုလုံမဟုတ်ဘူးဒုတကာကြီးတွေတဲ့ ဟိုတို့ဘုန်းကြီးတဲ့ပုဂ္ဂိုလ်တွေကိုတို့ဒီမင်းတို့ခေတ္တကပဲစပါးကိုအမျိုးသမီးတွေကဒီစပလုံးလေးတိုင်းကိုလက်သေးလေးနဲ့ခွဲရတာတဲ့ကတမကြည့်ရဘူးတဲ့ကျွေးသွားကြည့်သွားမှာဆိုလိုတယ်ဗျအလုံးလိုက်တယ်ဗျခွဲရတာတဲ့လက်သေးကောင်းနဲ့ဟင်တို့ဘာနာဝန်အောက်ကမှုတန်းကလေအဲ့ဒါသူကခွဲရင်ဟို အားကောင်းတဲ့မိမကပါလို့ရတယ်အဲ့ဆံလုံးသီးကိုလက်ကျွန်းနဲ့လက်မနဲ့တလုံးချင်းတွေ့ရတာတည်းဗျဟုတ်တယ်ပြေစားဖို့လေဟင်လုံးကြီးပြောင်းရုံလေးလေဟိုဆံအပေါ်မှာရှိတဲ့အမေးကွန်လေးလည်းပါမတော့ဘူးအဲ့အမေးကွန်ကအားကောင်းတာဟုတ်အဲတို့စက်ကြီးခံစားဘူးဟင်ခုနတို့အပေါ်ဟိုတို့အကြည့်တက်ကလေးလည်းပါသွားမှာသူလို့ပြီးတော့ကြည်မာလဲသူ့လို့တဲ့ အဲ့ဒါမျိုးစားတာဗျဘယ်ရင်ကအခုတော့ဟိုသူများပါနေကြလုံချံကိုကြီးတွေစားတာဘယ်သူစားရမလို့ဒုက္ခရိုးလို့စွန့်နိုင်တဲ့ထောင်ဒုက္ခကိုသိခံလို့ရတော်တော်ခရင်နေဟုတ်ကလားဗျဟုတ်ပါပါဟင်ဟုတ်ပါပါဒီအဲ့ဒါတွေထားခဲ့နေတာဗျပြီးတော့ဟောတို့ပါတော့ဘယင်းဝတ်တဲ့ပိုးလို့နှုတ်နေညံ့နေတဲ့ဟာဒီအကုန်ပေးထားခဲ့ပြီး မင်းကြီးတွေမှာပြစ်ထားတဲ့ထမိန်စုပ်တို့ဟုတ်ကလားမှန်ပါပါဟိုအဘုဒါရီမှာပတ်ထားတဲ့ပစိုးစိုးအင်ကြီးစုပ်တို့အဲလိုအမိုက်ပုံတို့တေးရိုင်ပုံတို့ဘသူမှမသုံးရင်တော့လို့ပြစ်ထားတဲ့ပိုင်ရှင်မဲ့တွေကို ဖြတ်တောက်ချုပ်ပြီးတော့ဘသူဝတ်ချင်တယ်ဟင်ိုကျွန်တော်ကြားမသိပါအဲ့ဒီတရားတို့ရဲ့တတိကောင်းနေပြီတင်မှန်ပါဗျာဟင်မှန်ပါဒုက္ခပယ်နိုင်တာတဲ့ဒုက္ခခံနိုင်ကိုဒုတိယအဆင့်ရှိသေးတယ် ဒုက္ခကတော့ရိုးလို့ပဲနေနဲ့ထားဟင်ဒုက္ခဘယ်သူမှခံနိုင်မှုအဲ့တော့သူ့လိုတတ္တိမျိုးလူလည်းမရှိဘူးနတ်တွေလည်းဒီကာမပင်နဲ့တတ္တိရှိသလားအဲ့နတ်တွေမှလည်းမရှိဘူးဇမားတွေမှာကောရှိသလားသူ့ဇမားချမ်းသာလေးနဲ့သူနေကျင်တာပဲအဲ့တော့ဇမားမင်းကြီးကလည်းငါတက်သားတယ်ဟုတ်လားနာမင်းကြီးကလည်းငါတက်သားတယ်လူမင်းကြီးကလည်းငါတက်သားတယ်ဆိုတော့ ချင်းခါကြတာပူဇော်ကြတာမဟုတ်ဘူးလားဟုတ်ပါရဲ့ဗျာဟင်ဟုတ်ပါရဲ့ဗျာအဲ့တော့လူမင်းနာမင်းဓမ္မမင်းတို့ကတော့ပူဇော်တယ်ဆိုလို့ရှိရင်တော့လူတမနာတမပြပါတမဘာပြောပြလို့တော့ဟုတ်ကလားအဲ့တော့ဘုရားဟာဒါအကြောက်ပူဇော်သူခံတိုက်တယ်လို့ဆုံးဖြတ်ချက်ကြပြီးငါလဲပေးဆိုပြီးတော့သလင်းတွေကသင်ကိုကိုဆောင်ပြီးအောင်လို့အဲ့ဒီကုန်းတော့ကြားတာမှန်ပါဗျာဟင်ဘုရားသာသူလိုပြောင်းငါလဲပဲဆိုသူ့ပဲလည်းနှုတ်ထွားတော့မယ်ထင်တယ်မှန်ပါဗျာဟင် ဟင်တို့ဘာဘုရားဘာလို့ပူဇော်ထုတ်ခံလိုက်တယ်ဓာတိတာတွေဆုံးလို့နိုင်လို့ဒီလိုဒီလိုကျင့်နိုင်လို့မှန်ပါဗျာဒီအဖြစ်ရလာခဲ့ပြီဆိုရင်ငါလဲပဲဘုရားသားတော်ငါလဲပဲဘုရားသမီးတော်ဆိုကိုယ့်ဘက်ကိုလည်းရုပ်ပြန်ထုတ်အောင်လို့ဒီကောင်တော်ကြီးပွားခိုင်းတာမှန်ပါဗျာဘုရားကသူ့နာမည်ကောင်းရအောင်ပွားခိုင်းတာမဟုတ်ဘူးမှန်ပါဗျာဟင်မှန်ပါဗျာဟင်မှန်ပါဗျာဟိုပလင်းပါကိုဖတ်ပြီးပလင်းနဲ့အဖေကိုတောက်ဖြစ်အောင်လို့အဲ့ဒီပလင်းပါကိုဖတ်ခိုင်းတာ ဟုတ်ကလားဟိအဲ့ဒါသံဝင်စားတာသံကုသိုလ်ဟိမေတ္တာပွားတဲ့ပုဂ္ဂိုလ်မေတ္တာသိနေတာပြီးသွားတို့တာရိတာတာဝေယဟွန်းတို့မဟုတ်ကိုနဲ့တန်းလို့ထားတဲ့စေတနာလေးအတွင်းကတာရိတာတာဝေယဟွန်းတို့ဘလောက်အော်နေနေကိုနဲ့ဘဝဖိတ်ကိုတန်းလို့မထားနိုင်ဘူးမေတ္တာသိမဖြစ်နိုင်ဘူးမှန်ပါဗျာဟိဟိကိုနဲ့ဘဝသိတန်းလို့ထားနိုင်ရမယ်ကိုနဲ့ချင်းတန်းလို့ထားနိုင်ရမယ်ကိုနဲ့ကြွတ်တန်းလို့ထားနိုင်ရမယ် အာလုံးတတ္တဝါအာလုံးပေါ်ကိုမိမိနဲ့တန်းတူထားနိုင်တာကိုမေတ္တာစိတ်အဲဒီမေတ္တာစိတ်ထားနိုင်ဖို့ဆိုတာကိုယ်ချင်းစာစိတ်ရှိမှတင်တယ်ကိုယ်ကိုယ်နဲ့တကိုယ်ချင်းစာနာထောက်ထားတဲ့စိတ်ဟင်ဒီတစ်ဖက်သားကိုကြံမဲ့ကြံရင်ငါအများဒီလိုကြံရင်ဆိုတာဟင်တစ်ဖက်သားမှာပြောတော့မဲ့ကြံရင်ငါအများဒီလိုပြောခံရတယ်တစ်ဖက်သားမိမိကတော့လုပ်တော့မဲ့ကြံရင်ငါအများဒီလိုအလုပ်ခံရတယ်ဒီလိုကိုယ်ကိုယ်နဲ့တကိုယ်ချင်းစာပြီး ကိုမခံနိုင်တာသူများမလုံထားဘူးအဲ့ဒါကိုရင်းစာသိက္ခာသိခေါ်တယ်ပါပါဗျာဒီလိုထားဖို့ဆိုတာကိုပိုင်သိက္ခာဖြစ်မှတယ်လေပါပါဗျာကြိုက်သိနဲ့မုံသိကြလို့တို့သိက္ခာရောက်သွားမှတယ်လေပါပါဗျာကြိုက်သိနောက်လည်းမပါမုံသိနောက်လည်းမပါအဲ့ဒါဆံသိအကြိုက်နဲ့မုံကြလို့ရောက်သွားအောင်ဒါတို့သာလို့တော့ဥပိ္ပခာသိခေါ်မှာပေါ့ပါပါဗျာဟုတ်ကလားပါပါဗျာဟင်အဲအဲ့ဒီသံကုသိုလ်တက္ကသိုလ်ပြမပုံပေါ်မှာဖြစ်နေပါပါဗျာဒီပထမသံကုသိုလ် ဒုတိယသံကုသိုလ်တို့တတိယကတော့ညာကုသိုလ်အဲ့ဒါတော့ဟိုခန္ဓာကိုဖြစ်ပြီးနေကြည့်နေတဲ့ဝိပဿနာတွေမဟုတ်လားဝိပဿနာညာမဲ့ညာဖူညာအဲ့ဒီနေရာကနေပြီးနိဗ္ဗာန်ပုံသွားမယ်ဟာတဏ္ဍာကုသိုလ်ပဲဟုတ်ကလားအဲ့တော့ဒီညာကုသိုလ်လုတ်တဲ့ပုဂ္ဂိုလ်ဟောကံဆိုတဲ့ကာယကံလုတ်တင်တာတော့မပါနိုင်ဘူးလားစိတ်ကဟောဝင်တယ်လို့ထွက်ပဲခဲ့တော့အောင်းလို့ဆင်ခြင်နေတာဟောမပါနိုင်ဘူးလားဥဒုလို့ခေါ်တဲ့အရွယ်ဟောမမရဘူးလား အာဟာရဆိုတဲ့အာဟာရထောက်ပံ့ကိုမမြင်ရဘူးလားအဲ့ဒါဉာဏ်ကုသိုလ်လုပ်တယ်ဒီကံစိတ်ဥရအာဟာရသင်္ခါရပါပါဆိုမှန်ပါလားဉာဏ်ကုသိုလ်လုပ်တော့ဟောမှန်ပါပါဟင်သက်ကံကုသိုလ်လုပ်တော့ဟောမှန်ပါပါအဲ့ပါရမှာပဲနာနေပြီးတော့ဓာတ်ပုတ်ကောင်းတယ်ကြာနန်းနန်းပြီးနန်းနန်းပြီးခိုင်းတာတရှိရှိပဲဟင်ဟင်တော်တော်တော်တော်ပြစ်ထားကြမလားဟင်ဒီကိုအောင်လို့တော်တော်ပြစ်ထားကြမလားနဲ့ ဘိနာသာပုကလည်းကောင်းမယ်လားအဲ့ဒါမြန်မြန်ပြီးခိုင်းတာဟင်တရှုံရှုံနဲ့လေဟင်ဒီအတူအဖိုးချစ်ဆုံးညီလေးတွေဘိနာမှာလည်းငင်းတုတ်ကလေးတွေရှိသေးတယ်ဗျကဲဟုတ်ပဲအဲ့ဒါမီးလေးကြီးလိုက်ပြန်လေတော့မျက်နှာလေးကျိုးသွားမှာရောရောပါပါဟုတ်ဘာလို့လဲလို့ပြောပါလိမ့်ဟိုဒီဒီဟာကြီးနေရောဟင် ဘယ်တော့ရုံမှာတော့အခုမှအပြစ်မရှိဘူးနဲ့ဟင်ဘယ်တော့ရုံမှာတော့ဒီအပြစ်တွေကခိုးနာကြမှာရုံလို့မရဘူးဗျဟင်အဲ့ဒီကနေအဲ့လိုသတ်ဖို့လေကောင်းမယ်ဒီကြလာမှာဘာတော့ငါတွေ့ခဲ့တာပေါ့ဟိုကြားခဲ့တာပေါ့ဖိုးချစ်ကျူးတဲ့ဖိုးပုတဲ့နှစ်ယောက်ရှိဖိုးပုဆိုတာဗိဓမာဆရာကြီးကျန်တဲ့နယ်မှာအဘိဓမာတွေရှောက်ပြီးဟောပြောနေတာဟုတ်ကဲ့တူကနေရတမင်းကြီးရတာမိလေးတယောက်ဘလို့ချစ် သေရန်လေးကြတော့သမီးလေးကလည်းဒီနာမှာငုတ်တော့မျက်နှာငယ်လေးနဲ့မျက်ရည်ရစီးကြလို့စိတ်နှလုံးမသားရအောင်လုပ်ပြီးနေတာလေမှန်ပါဗျာဟင်ဒါသတ်ဖို့သိအောင်ခိုင်းတဲ့သတ်ဖို့လေကြီးလေးကလည်းမြင်းငယ်လေးကိုတို့ထိုင်တဲ့ခါသားလေးဆိုတော့ငုတ်တုတ်ကလေးနဲ့ကြောင်ကြောင်တောင်းမှန်ပါဗျာအဲဒီအဖိုးဘူးဟာသူ့အဘိဓမ္မာတရားကိုတတ်နေတဲ့အဖိုးဘူး ဟုတ်ကလားဂျိုးကြောင့်ငံကြောင့်ဘန်ဝါဂျိုးကြောင့်ဒါတရုတ်တရုတ်ဒီလိုအကုန်တည်ပြီးသားပါဗျာသူကိုယ်လိုက်ခေါ်နေတာပါဗျာတင်လာရင်ဒီနေ့ဒီကနေ့သူလိုက်ပြီးတော့မိဖေခေါင်းကြီးဖြစ်နေလိုက်ပို့ထားတဲ့ပုဂ္ဂိုလ်ပါဗျာတင်ရတာပို့နိုင်တာကိုကိုကိုကြတော့ဒါကိုကြော်နိုင်လို့တော်တော်လိုတယ်အဲ့တော့လက်ကြည့်တော့ဒီဘက်ကဝေဒနာပြင်းထန်လို့ကောင်းလိုက်တဲ့အချိန်မှာသူနည်းလေးတို့ကလေးကမှမျက်တောင်လေးပုတ်ခတ်နဲ့သူ့ဟွာပေါ့လေ လင်းနေမယ်ဆိုတော့ဘူးမသိဘာမသိလေပေါ့အဲ့ဒါလေးကြည့်ပြီးမျက်နှာပြတ်သွားတယ်ဟုတ်လားဟင်ဟုတ်ပြီတော့မဆရာကြီးဗျဒီလောက်ဒီညာဟောပြောပြီးလုံနေတာရှိတော့မျက်နှာပြတ်တဲ့ဗျတို့ဖို့ပဲနဲ့ကဲဒါလည်းလုံပါဟင်အဲ့တော့ဟိုကဟိုဒါတော့လာပြီးတော့ဒီမိဟာလေးရင်ပတ်ပြီးတော့ပြေးပြီးတော့ဟင်ကိုအောင်ရော ကိုအောင်ညွန့်နဲ့ခေါ်ဦးမှာပေါ်ရဟင်ဟင်လာခေါ်မှာပေါ်ပြလှုပ်ပြီးတော့နေစီကြီးပိတ်ထားတော့ဟင်အမလေးသိပြီထင်မရဲ့တော့နဲ့ဟိုကရောထိတ်လန့်ပြပါဆိုတော့ဟာအဲဒီမိကိုဒုက္ခရောက်ပါပြီသူဖွင့်ကြည့်ရမှာကိုတန်ဖွင့်ပြအောင်ပေါ်ရဒီလိုဒီလိုသင်ရပါပါဘာလို့မပေါ်ရှင်နေပါလိမ့်လာကြမှာပြီဒီလိုဒီလိုနဲ့ဟင် အဲ့တော့သူ့တပည့်ဖြစ်သူဖိုးချစ်ကျူကယူမိလိုက်တယ်သူတော်ကောင်းကတင်ရအလုံးဆုံးမှန်ပါပါဆရာကြီးသူတို့ကံနဲ့သူတို့လာတဲ့ပုဂ္ဂိုလ်တွေသူတို့ကြောင်းတရားနဲ့သူတို့လာတာတွေသူတို့တော့ဆရာကြီးမရှိလို့ဒီတက်ကောင်းရင်ကောင်းမယ်ဟုတ်ကလားမှန်ပါပါဟုတ်ပါဟင်အဲ့တော့သူတို့ကိစ္စကိုဆရာကြီးဘာလို့ထည့်သွင်းလာနေရသလဲအဲ့ဒါပြောတယ်အဲ့မှာသူတတိယပါတော့မျက်မျက်စိလေး မျက်နှာလေးတန်းချီသွားတယ်မှန်ပါဗျာသူတော်ကောင်းကအဲ့ဒီကအလုံးလို့ဆုံးဟုတ်ကလားဟိဟုတ်ပါဗျာဟိဟုတ်ပါအလိုဆုံးအဲ့တော့တို့ဘုမှာအဲ့ဒီနှလုံးမသားစိတ်ကဘုမှာဒေါသဆိုအဲ့ဒီနှလုံးမသားမှုမကြည်ချမ်းမှုမှန်တယ်အကုန်ပြောဟိငယ်ရရောက်ချင်လားဗျာရောက်ချင်ရလားငယ်ရရောက်ပါဗျာလွတ်ပလားလွတ်ပလားမလွတ်ပါဘူးဗျာဟိမလွတ်သေးဘူးဆိုတာရောက်ချင်သေးတယ်ပြောတာနဲ့တူတူလေ လောက်ချင်ရုပ်လောက်အောင်လုပ်မှာပေါ့မှန်ပါဗျာဒီလောက်အောင်မလေးနာထောက်ရင်တော့ရောက်ချင်ရသေးလို့ပဲဒီမလေးနဲ့ဟုတ်ကလားတရားမှန်မှန်ပြည့်ရတာနဲ့ဟုတ်ကလားမလုံမှန်ပြည့်ရတာနဲ့လွတ်အောင်မယုံတာတော့ရောက်ချင်ရသေးလို့ပဲဒီလိုဆိုမှန်ပါဗျာမှန်ပါဗျာဟုတ်ကလားမှန်ပါဗျာဟင်ဟင်ပြီးတော့ဒါရီတမီးလေးမိသားစုတွေပေါ်ခင်လေးစင်းနဲ့အာကိုသိရသေးရင် လာခဲ့ဒါဆိုဒါနာမချုံမလို့ပြိတာသမီးဆိုသမီးနာမချုံမလို့ပြိတာအိဆိုအိရာဆိုရအဲ့ဒီဟာနိခင်မင်းစိတ်ကလေးကနောက်ဆုံးလက်သတတ်ပြီးပြင်တို့ပြိတာကိုကြွားရမယ်ဟုတ်ပါပါဟင်ရောက်ချင်လားပြိတာရောက်ချင်ပါလွတ်ပလားဒီမကျိုးလို့မလို့အောင်မကျိုးသားပါဘူးဗျာဒီလိုဟင်ပြီးတော့ဒါတော့ဒါပဲသမီးပဲ ဒါတော့ငါပြည်စီပဲဒါတော့ဘာညာသာပြအဖြစ်ရွာထဲမှာတိနေကြအတိနေရသေးအဲ့ဒါတို့တိဆံဖြစ်မှာပဲကျက်ဆွဲကျက်ထဲရောက်မှာပဲသာသမီဆိုတဲ့ပုဂ္ဂိုလ်ကကြက်တောင်ဖြစ်နေဘူးသာသမီပိုက်တဲ့တန်ခေါင်တို့ကောင်ဖြစ်မလားအဲသာသမီပိုက်တဲ့တန်ခေါင်တို့ကောင်မဖြစ်နိုင်ရင်သာသမီနဲ့တကယ်လို့ချင်းစနေတဲ့ခွေးတော်လကောက်ဝက်တော်လကောက်ကြက်တော်လကောက်အဲ့ဒီကလာဖြစ်တယ်ဟုတ်ကဲ့ရောက်ချင်းလားဗျာရောက်ချင်းပါဗျာဟင်ရောက်ချင်းပါဗျာအဲလုတ်ပလား ပြောအောင်လို့ကြိုးစားမှာပါဗျာဟုတ်ဘယ်တော့ကြိုးစားမှာတော့စတော့စနေပါအဲ့အခုမှဟောနေစနေပါလေဝင်လာမိပြီဘူးလေမမရေဗျာဝေလူပါကြီးဟင်ပါတော့နေဝင်နေမှာတော့ဘာလို့သဘောကြမ်းလို့၆ပါမလား၆ပါဗျာ၆ပါမလားဗျာဟင်အဲ့ဒါတို့အာဟုတို့ဒုစရိုက်တွေရသွားရလားဟင်သူ့ကိုတတိနဲ့မှမတားနိုင်ရေလေဟိုစိတ်ကူမှ ယဉ်ကျေးအောင်မဆုံးမနိုင်ရင်ကိုကိုယ်တိုင်စိတ်ကလေးနဲ့ကိုမနေနိုင်ခဲ့ရင်ကိုယ်ကလူဘဝနေတော့ငါတွေကကိုယ်စိတ်ကလေးနဲ့ကိုနေတတ်တဲ့ပုဂ္ဂိုလ်ကပြီးတော့ကိုယ်စိတ်နဲ့ကိုသိရမယ်လူဘဝတွေကကိုယ်စိတ်နဲ့ကိုမနေတတ်လို့တာမင်းပါပင်ပေါ့တာမောင်ရောက်ဟုတ်ကလားတမီးမင်းတမီးပင်ပေါ့တမီးနောက်ပါဟင်အဲ့လိုဉာဏ်ကြားရနောက်ကိုစိတ်ပါနေတဲ့ပုဂ္ဂိုလ်တွေကတင်းရစိတ်နဲ့နေတဲ့အတွက်တင်ရကာလာကိုယ်စိတ်နဲ့ကိုမတင်နိုင်ဘူးဟင် အဲ့ဒါအဲ့ဒီအပေကိုဆွဲရရောက်ရမယ်ဟုတ်ကလားဟင်အဲ့ဒါတော့အာဟုသူကံတွေကကြွားမှာကံအာဟုသူရဲ့ကြွားရလားဟုတ်ကလားတို့ဒီလိုလာတာကြတော့ကံကုသူကလွတ်လိုက်တာထင်လဲမှန်ပါဗျာအဲ့တော့တို့ဒီဘုရားကိုရောက်ဖို့ရအတွက်အတိတ်ကပြုခဲ့တဲ့ကံနဲ့စိတ်ကပဋိသန္ဓေယူကနေသူတို့နှစ်ခုနဲ့လာရတယ်မှန်ပါဗျာအဲ့ဒီသူတို့ငါတို့ပါတော့ သူပြောလို့ပြောတာကျတော့အရင်ဘဝကမလူလို့ဒီဘဝဆင်းရဲတာဒီဘဝလူမှနောင်ဘဝကိုချမ်းသာမယ်ဆိုတော့ဒီစိတ်အစွဲလို့ရှိတယ်ဒီစိတ်နဲ့ဒီကုသကံကိုပြုတာမဟုတ်လားဟင်တခါတည်းသူ့ဘုန်းကြီးတွေကလည်းရှိတာနဲ့ဟောပါဗျာဝိသခမကြီးဘယ်လိုလှူတာပဲ့နေညနေဒီကုသလေးလူဘဝမှာဘယ်လိုဘယ်လိုခံစားရမလဲနတ်ပြည်ရောက်ရင်ဘယ်နေဘယ်နေကြီးဆိုတော့ အဲ့ဒီမှာလည်းပရင်ယူတာလည်းပါမယ်ဗျာဟင်သူတရားနာရင်းနဲ့လေဟင်ဒုဘုံကြီးတွေခေါ်တာလေအဲ့ဒီကတည်းကလူပြင်းနတ်ပြည်ကိုရေသက်တာချနေတာနတ်ပြည်နဲ့တောင်းထိုးချဟုတ်ကလားရေသက်ခွေတွေချတာလားနတ်ပြည်နဲ့တောင်းထိုးချဟင်ပြီးတော့ဇောတိကာကြီးကဘယ်လိုလူလိုက်လို့တထွေးကြီးဘက်နဲ့ဘက်နဲ့ပါဘူးလားတတိလာကြီးကတော့ဘာလူလို့ဘယ်လိုဘယ်လိုမပါဘူးလား အဲမင်းငါကြီးကတော့ဘယ်နဲ့လူလို့ဘယ်လိုဘယ်လိုကြီးနေပါဘူးလားအဲ့တော့ရေရက်ခွက်ခါကိုင်းနေဇောတိကတိုက်သွားလူနေပြီဗျပါလာရောဟင်ပါသလားတို့ဟာတွေတဲ့ပါပါပါဗျာဒုက္ခလားဘူးဟင်အဲ့တော့အဲ့ဒီပြုရင်းကကံပြုရင်းကအဲ့ဒီစိတ်တိုင်းတို့ဒုရဏိကာလာဆိုတော့ဒါကာမနမိတ်ဖြစ်နေကိုเจ้าလူเจ้าတိုက်လာတယ်လိမ့်မယ် ဘုံကြီးကောင်းငါဒါပြီးကတော့ဘုံကြီးနဲ့ရေစချနေတဲ့ဘုံကြီးပေါ်လာလိမ့်မယ်ဟင်ဆိုလို့ဟိုဆိုလို့မတာဘုံကြီးကကောင်းငါကတော့ဘုံကြီးနဲ့လားဒီကိုလူခဲ့တဲ့ပုံလေးလာမြင်လိမ့်မယ်အဲ့ဒီနေရာမှာတူပေါ်လာတဲ့ဟာတွေပေါ့ကိုဖြစ်ပြရှုကိုတဏှာမိသာတော့ဒုက္ခတော့နာတာတော့ဝိတာတတိပါဆိုတာကိုပြုတဲ့ကိုသူဟာမငြိဘူးတောက်သွားပြီဟင်ဟင်ပြီးတော့ဒုက္ခပြတ်ကြသွားပြီဟင် ပြုလို့လည်းကံကုသိုလ်ရှိတယ်လို့ကံစေတနာလည်းအဲဒီကောင်းကံစေတနာလည်းပြုလို့လည်းရှိတာမဟုတ်လားပြုပြီးဘုရားသူရှိဘူးသူပါရသမီးတွေနဲ့ပြောရင်စိတ်တမျိုးစေတနာတမျိုးကြောင်းသွားပြီဟုတ်ကလားတောင်ပြတ်သွားပြီဟင်ကိုယ်စုပြုတဲ့ဘာရလိုက်တယ်လဲသဘောပဲထင်တယ်အရှင်ဝိတကလေးပဲထင်တယ်စေတနာရရှင်တကလေးပဲရလိုက်တယ်ဘာရှိဘူးအဲ့ဒါကိုနတ္တလို့ပြောတာအဲ့ဒါကုသလအနိစ္စတော့ဒုက္ခတော့နတ္တတော့ဝိပါပတိသူငါပေါ်လဲ ဒီသုံးချက်နဲ့မြောင်ရှုအလိုလိုသူဘောတဲ့ဒီသုံးချက်နဲ့မြောင်ရှုပုဂ္ဂိုလ်ဘောတဲ့ဒီသုံးချက်နဲ့မြောင်ရှုဟုတ်ကလားအဲ့လိုရှုထားတဲ့ပုဂ္ဂိုလ်သားတွေရင်သေနာနိကာရအရိကာမနမိမြင်လာလို့ရှိရင်လေကိုယ်မြင်ရဲ့ကိုယ်ဘောကိုဒီသုံးချက်နဲ့မြောင်ရှုကိုယ်တူထားတဲ့ဝတ္ထုပစ္စည်းတွေမြင်လာရင်ဒီသုံးချက်နဲ့မြောင်ရှုဟုတ်ကလားဟင်အဲကိုယ်အလိုကိုယ်ပစ္စည်းကိုကိုယ်ကိုယ်ထုတ်ကိုအလိုခံထားတဲ့ပုဂ္ဂိုလ်တွေလည်းဒီသုံးချက်နဲ့မြောင်ရှုဟုတ်ကလားအဲ့လိုမြောင်ရှုလိုက်ပြီဆိုတော့မှ ဒီစေရနာဒီအကြောင်းကံသုံးချက်ဖြစ်ပေါ်တော့ကစေရနာကထည့်ရင်ထက်တဲ့လောက်လူဘဝနဲ့ထိုင်ရင်လူဘဝနတ်ဘဝနဲ့ထိုင်ရင်နတ်ဘဝကတိနမိလာပေါ်တာတို့ရဲ့စေရနာကတော့တိတ်တုံကပြုခဲ့တဲ့ကာမီလူဘဝနဲ့ထိုင်လို့ကိုလူပြည်ကိုလာပြီးတော့ပေါ်တာမဟုတ်ဘူးလားအဲ့ဒီမှာလူပြည်မှာကိုယ်ကိုသားရမယ်မိဘတွေရဲ့မျက်နှာတွေကိုခံစားရမယ်အတူဆောင်ပစ္စည်းတွေဟုတ်ကလားဗျဒါတွေပေါ်လာနိုင်မယ် တော်လာတဲ့ခါလေးမှာအဲ့ဒီကိုပေါ်တော်လာတဲ့အဲ့ဒီဂတိနမိတ်ကိုတော်မဲ့ဂတိနမိတ်ကိုတော်မဲ့လမ်းလေးပေါ်ကိုအာရုံစိုက်နေတော့အသက်ထွက်သွားရင်ဒီလူဘဝကိုဒီလိုလူတွေလာဖြစ်တာအဲ့တော့အတိတ်ကံတော့ငါဒီကံနေ့မှာကာနတိတ်ကပို့လိုက်တာထင်တယ်မိခင်ဘိုက်တဲ့ကြတော့ဥဒုနဲ့အာဟာရကပြုပြင်ပေးလိုက်တာထင်တယ်ဟင်ဥဒုရဲ့အဘူးအေးကြောင့်တို့ရုပ်ဟာတိတိလေးကနေမိခင်ဘိုက်တဲ့ကြီးလာတာမဟုတ်ဘူးလား ဟင်ပြီးတော့မိခင်ရဲ့စားတဲ့အစာကိုတို့လက်တို့တဲ့ကိုရောက်အောင်ချက်ကနေပြီးတော့တစ်ဆင့်ကျိုးတဲ့သွဲပြီးတော့ဟိုအာဟာရတတိကိုသွေးယူရတာမဟုတ်ဘူးလားအဲ့တော့ဒီလူဘဝရောက်လာတဲ့နေရာဟိုဘက်ကကံနဲ့စိတ်ဒီထဲမှာမိခင်ဝန်ပိုက်ထဲမှာဥရုနဲ့အာဟာရမဟုတ်လားဒါနဲ့တို့ပဋိသန္ဓေကောင်ဖြစ်လာတယ်ဒီဟာနေလူဘဝရောက်လာတော့အပြင်ထွက်လာတော့လေမိခင်ကပဲကံနဲ့ပြုပြင်ပေးရတာမိခင်ကိုယ်တို့ကံနဲ့စိတ်ကနှုံညံ့နေတဲ့အတွက်ဟင် ဥဒုကြောင့်ကြည်ပြင်းရမယ့်ယုတ်ကမခံနိုင်နေတဲ့အတွက်မိခင်ရဲ့ကံနဲ့စိတ်နဲ့တို့ပြုပြင်ပေးနေရတာတင်တယ်တို့ကတော့ဘာနဲ့ပြုပြင်ပေးနိုင်လို့မခံနိုင်ရင်မခံနိုင်စိတ်ပေါ်လာမယ်ပေါ်လာတဲ့အတွက်ထငိုလိုက်မယ်ဒါတင်တယ်မိခင်ကအဲ့ဒါကြည်ပြင်ပေးရတာတင်တယ်ဟင်ဟင်မောက်ရကနေပက်လက်လမ်းကြီးပက်လက်လမ်းရကမောက်ချင်းတို့လူကြီးတို့တို့တို့အနိဗိတ်တဲ့နေရာကမနေနိုင်ရင်ငို့ခါရင်ဟုတ်ကလားအဲ့ဒီကကြတို့ စိတ်ကလေးကအဲ့ဒါမခံနိုင်တဲ့စိတ်ပေါ်လာလိမ့်မယ်ပြင်ပေးတယ်လို့တဲ့စိတ်ပေါ်လာလိမ့်မယ်အဲ့ဒီကငိုပေးလိုက်တာကံမဟုတ်ဘူးလားအဲ့ဒီမခံနိုင်တဲ့စိတ်ကစိတ်မဟုတ်ဘူးလားဒါလေးနဲ့တို့လာခဲ့ရတယ်ဟုတ်ကလားဦးတို့နဲ့အာဟာရအပြင်ကနေပြီးတော့မိခင်ရဲ့လို့ရေးလားပြီးပြီးတော့ပြင်ကခုနကပြောတဲ့ညအေးနေဘူးဟုတ်ကလားတက္ကသိုလ်ဆောင်းအေးငွေဘူးဟုတ်ကလားဒါနဲ့တို့ရုပ်ကိုကြီးထွားလာအောင်တေတို့လှုပ်လာလို့ကိုဟော ကံကောင်းနေစိတ်ကောင်းနေဥရုကောင်းအာဟာရကောင်းနေဖြစ်လာကြပြီဟုတ်ကလားဗျာအဲ့တော့အတိတ်တုန်းကလည်းတို့ကာသိဥရုအာဟာရနဲ့ပြုပြင်ပေးလိုက်လို့တို့ဘဝတစ်ခုထူတော်မိလာပြီလက်ရှိထူတော်ထားတဲ့ဘဝကိုလည်းအဲ့ဒီကံရဲ့အမွေကိုကံနဲ့ပဲပြန်ခံရမယ်ကိုရလာတဲ့အမွေကိုကြည်ထွားအောင်လုပ်တော့စိတ်နဲ့ရလာတဲ့အမွေအဲ့ဒီတုန်းကသူတို့ကစိတ်ထားအတိုင်းဒီမှာလာပြင်ရင်ခရိုက်ပေါ်လာလိမ့်မယ် အဲ့ဒါစိတ်ကြောင့်ရတဲ့အမှုစိတ်ကသူ့အမှုခံပြီးပြန်ပြီးတော့ကြီးထွားအောင်ပြုပြင်ပေးရမှာမဟုတ်ဘူးလားဥရုကြောင့်ရတဲ့အမှုကိုဥရုနဲ့ပဲသူ့ပြုပြင်ပေးနေရတာမဟုတ်ဘူးလားအာဟာရကြောင့်ရတဲ့အမှုအာဟာရနဲ့သူ့ပြုပြင်ပေးနေရတာမဟုတ်ဘူးလားဗျအဲ့တော့ရရှိတဲ့ဘဝကိုလည်းဒါနဲ့ပြုပြင်ပေးနေရတယ်ဟုတ်ကလားအဲ့တော့ဒုစိတ်ကိုတော့ကာနဲ့စိတ်နဲ့နှစ်ခုတောင်းယူရတယ်ကိုကြတော့ကံရောစိတ်ရောဥရုရောအာဟာရရောလေးခုလုံးပြင်ပေးရတယ်စိတ်မှာ ဦးလေးကိုအေးလေးဘူးလို့စိတ်မခံဘူးဟင်ဒါသမင်းပါရေးသားတော့စိတ်မသားနိုင်ဘူးရှာနဲ့ပူနေရတော့သားနိုင်လားစိတ်ကဘေးကနေပြီးတော့ကောင်းတယ်ဆိုတဲ့ဟိုတိရုံးမဲ့တန်နိုင်တယ်အဲ့တော့စိတ်ကိုတော့သင်္ခါရကံနဲ့စိတ်နဲ့နှစ်ခုပြုပြင်ပေးရတယ်ဟင်မနောကံနဲ့ အတွေးကြမနောစိတ်ကလေးမဟုတ်ဘူးလားမှန်ပါဗျာဟဲ့တို့ရှိနေတဲ့ယုတ်ကြီးကိုတော့ကံကလည်းပြုပြင်ပေးရမယ်စိတ်နဲ့လည်းပြုပြင်ပေးရမယ်ဥဒုနဲ့လည်းပြုပြင်ပေးရမယ်အာဟာရနဲ့လည်းပြုပြင်ပေးရတယ်ဟုတ်ကလားဗျာမှန်ပါဗျာအဲ့တော့အဲ့လိုတို့ခုဘဝကိုပြုပြင်ပေးနေတဲ့အချိန်လေးကိုရှေ့ကိုလည်းဒီတိုင်းရဘဝရကြအောင်မယ်ဆိုရင်ဒီလိုကြီးပဲပြန်ပြုပြင်ပေးနေရတယ်ဦးမယ်အခုဒီဘဝကလုတ်တဲ့ကံမပြတ်သေးရင် နောက်ဘဝလည်းဒီကံကအဝိထခံအောင်မှထင်တယ်ဒီဘဝကစိတ်မပြတ်သေးရင်နောက်ဘဝလည်းအဝိခံအောင်မှထင်တယ်ဟင်ဒီဘဝကဥရုနဲ့အာဟာရနဲ့ပြုပြင်ရတဲ့ဟာကိုလည်းကိုယ်လည်းပြန်ပြုပြင်အောင်မှထင်တယ်ဥရုရှိတဲ့နေရာတို့နေရာအောင်မယ်အာဟာရရှိတဲ့နေရာတို့နေရာအောင်မယ်ဟုတ်ကလားဗျာဒါတော့ဒီအရင်ကလည်းဒီလိုပဲပြုပြင်ပြီးလက်ဆင့်ကမ်းလာတာဘဝကြီးကိုဟင်ဟွာတော့မိကြီးမရှိတဲ့အိမ်လိုပဲ တို့ငယ်ငယ်တုန်းကတော့မိကြည့်တယ်လို့ရှိတာမှလို့ခဲ့တို့မိကလာပြမှုလေးနဲ့လေအဲ့ဒါမိုးလေးကြရတာမဟုတ်ဘူးဗျအဲ့တော့မိကြီးရှိမရှိတဲ့အိမ်ဟာဟို24နာရီဟိုမိရုံနဲ့ဟိုထိုးထားရတာတဲ့ဟင်မိမြေရှိနေရတယ်ဗျဟင်24နာရီလေဘောဆောင်မိကြီးမရှိတဲ့အိမ်မှာမိအမြဲရှိရတယ်တို့လည်းမိကြီးဆိုတဲ့အလေးရောင်မရှိတဲ့အတွက် တို့အတိတ်ကနေခုချိန်ဒီဘဝတစ်ဆက်ပြီးတစ်ဆက်တစ်ဆက်ပြီးတစ်ဆက်ဟင်ဒီမိဘွားလေးနဲ့မိဆက်လာမှာမဟုတ်လားမိကျွေးမိကြံလေးနဲ့ဟဲ့အခြေလို့ဆက်ခဲ့ကြပြီငိုသေးဘူးလားအခုတကူကလည်းပြုတ်ပြရတဲ့ကံလေးငိုသေးဘူးလားဟင်ယုတ်ကြီးဆိုရင်ထိုင်ရာကမတက်တာတော့ဒီဘက်ထိုင်ရာကဟိုဘက်ကြောင်းပေးရတယ်ဟိုဘက်ထိုင်ရာကဟိုဘက်ကြောင်းပေးရတယ်ထိုင်လို့ကထိုင်လို့မရတော့မတက်ရပေးရတယ် မြတ်တော်မတရားပြုပြင်ပေးတာတော့တခါဖွားကခံနိုင်လို့လားအဲမခံနိုင်တော့ဈဉ္ညာလျှောက်ပြရတယ်ဈဉ္ညာလျှောက်ပြီးတော့ခြေကလုံးကခံနိုင်မလားအဲမခံနိုင်ပြန်ထိုင်ပေါ့အဲထိုင်တော့ဒီမှာကခံနိုင်မလားအဲမခံနိုင်လဲလျောင်းပေါ့အဲတော့ဒီကောင်းလဲလျောင်းတော့ဒီဘက်ကအယူရခံနိုင်မလားအဲမခံနိုင်ရဲဆောင်းပေါ့ကိုယ်ကောင်လည်းမခံလို့ဟိုဆောင်းကပါနဲ့တော့ခံနိုင်လားအဲတော့ပြက်လက်လံပေါ့အဲပြုပြင်ပေးနေရတာဟင် တည့်ရအိုက်ပါတယ်ဆိုတော့ရီထအချိုးပြရသေးတယ်ဟင်ချမ်းပါတယ်ဆိုတော့တခါတည်းတော့နွေးရထခေါ်ပါသေးတယ်နွေးတုံပါသေးတယ်ဟုတ်ကလားအဲတခါတော့ခါပါတယ်ဆိုတော့အဲတခါတော့ဝါခွန်ကျွေးရသေးတယ်ကလေးရဆိုသေးတို့ဝါကျွေးရတာတဲ့ဟင်ဒီတိုင်းကျွေးဒီတိုင်းကျွေးရတာကတို့ကိုတို့ဝါကျွေးရတာလားဟုတ်ကလားအဝါကျွေးရသေးဟင်ဒါပြီးသာလူမမိဒီကတော့ဖေးသွားပြီးသားမအောင်တော့ထသွားပြရဟင် ဟင်ဒီလောက်ဒုက္ခရောက်တာကျင်ရသေးဘူးလားဟင်ကျင်ရသေးပါဘူးလို့ကြားတော့ပါဗျာဟင်ဟုတ်ကလားဟင်ဟင်ကိုတို့တို့အိမ်ကအာကြီးတို့ဗမာကြီးဖြစ်လို့ပြုစီရတော့ဘယ်လိုနေတော့တဏှာဆိုရင်ဘယ်နေတော့ဟင်တေစီရင်ကဖုန်များဝင်နေသလားခုံမနာကလေးများအောက်ဖိုးကြည့်တာမဟုတ်ကွာဟုတ်တယ်နဲ့တဏှာလောက်ပြုစီရရင်ဘယ်နေတော့ကျင်ရပလား နော်မကျင်နာဘူးချင်းလေကိုယ်အင်္ဂါဟာကြီးတလားလောက်များနာတာကြီးပြင်းနေတော့ဘယ်လိုလုပ်ကျင်နာတယ်မဟုတ်ဘူးလားနော်ဟုတ်ကလားဟဲ့ဒီလူကြီးမင်းကြာလာပြီလူရလည်းလူကုန်ကြီးတာကလည်းများပြီဆရာဝန်ပြင်ရတာလည်းများပြီဟင်ဟင်တခါတည်းပြုစုပါပါများတော့မြတ်တို့ဟောပဲနဲ့ဘယ်လူတွေလဲဟုတ်တယ်ဟင်တင်မာဖြစ်လဲလားဘယ်လိုလုပ်အဲ့ဒါကြတော့ အိမ်မှာဖြစ်နေတယ်ဘယ်လိုလုပ်ဖို့မုန်းလာကြတော့ဟုတ်ကလားအဲကိုယ်အိမ်ဟာကြတော့တလားတော့သုံးမုန်းကိုကိုကိုကြတော့မုန်းလားမုန်းပါဗျာဟောဘယ်လောက်ကြီးပြတော့ဖို့ကိုကိုပြုပြင်ပေးနေရတာဟုတ်ကလားဟင်နင်အဖွားတင်းနေချစ်တယ်ဆိုတာဘယ်နှခါမှကြည်တွန်းပေးတော့ဘယ်နှခါကြည်တွန်းပေးတော့ပြီးတော့တွန်းပေးတော့ဟုတ်ကလားအဖိုးကြတော့ကိုကိုကိုကြတော့ဟုတ်ပါပါ ဟုတ်ကလားပြီးတော့ဖတ်တယ်မိချစ်တယ်အားပြောတာဘယ်နှခါများပါတော့ဝါပြီးတော့ခွန်ပြီးတော့ဟုတ်တယ်မပေးရဘူးအဖေကြတော့ကိုယ်ကိုကြတော့ကိုယ်ကိုကြတော့ဝါဆောင်ဟုတ်ဗျာတိုင်ဘလို့ဘူချစ်တော့ဟုတ်ကလားဗျာအဲဖတ်တယ်မိဘယ်နှခါများနောက်ပြေးလိုက်တယ်ပြီးတော့ပြီးပါဗျာအဖေကြတော့ကိုယ်ကမမေ့ဘူးလား ဟုတ်တယ်ဆိုင်ပါဘူးဟုတ်တော်မလားရောဟဲ့ဘယ်တော့မုန်းနေဘူးလားဟုတ်မင်းရတော့မုန်းနေခုနဲ့တူပါတယ်ဟဲ့ဟဲ့တီလာကြည့်ပြုပြင်ပေးရတာမုန်းနေဘူးလားဟဲ့ဟုတ်တယ်ပါခင်ဗျတင်နာပဲရှိပါသေးတယ်လို့ဒီပါတရားဘယ်လိုမျိုးပါဘူးဟဲ့ဟဲ့ဟုတ်ကလားအင်ကြရင်ဟိုဘာလို့ မယားကခိုင်တာကချော့လို့ရတယ်ဟဲ့ငါကိုရိုကြီးရှိလို့လည်းကားပြောတာပါဆိုတော့ကိုကိုကိုကြတော့ချော့လို့မရဘူးဗျဟိုကြတော့ရွေးတိုက်ပြီးကိုကပူပြီးနာပြမှာဘယ်လိုခံနိုင်မှာမလားဟင်ခံနိုင်မှာမလားကိုကိုကိုကြတော့ဟိုကြတော့ကိုရိုကြီးရှိကိုခုနကတင့်ပြီးလို့ပြောတဲ့ဟာကြီးတော့ပြီးရောပေါ့ကွာဟင်ပူပြီးနာပြမှာဗျခန္ဓာကိုယ်ကြီးကတဲ့တို့ခံနိုင်မှာမလားအရွေးတိုက်တော့မှခန္ဓာကိုယ်ကြီးတို့ဟင် အဲမရတာတောင်းမှလို့ရတာကိုခန္ဓာကိုယ်ကိုတောင်းမှလို့ရတာမဟုတ်ဘူးဟင်တို့ပြပြလိမ့်မယ်ဗျကိုနာပြလိမ့်မယ်ဗျကဲပဲနဲ့တို့မဟုတ်ဘူးလားမဟုတ်ဘူးတော့ဘူးတို့ပါလေမင်းတို့ရတော့ရဟောဟင်ဟင်အဲ့တော့ဒီလိုပြုပြင်နေတဲ့ဒုက္ခကလွတ်ချင်ရင်အဲ့ဒီပြုပြင်နေတဲ့ဒုက္ခကလွတ်တဲ့နေရာအပင်ကတဆိုတာနိဗ္ဗာန်မဟုတ်ဘူးလားအပင်ခါရဆိုတာအဲ့အစွဲမရှိပါဘူး ဟင်ခြေခြေနာဆိုရင်ကိုယ်ကြောင့်ဖြစ်တာကြီးတယ်သူများကြောင့်ဖြစ်တာတခုမှမရှိဘူးဟင်မရယူတာလဲကိုယ်ဘဝကိုချစ်လို့ယူတာသူ့ချစ်လို့ယူမှာဖြစ်မနေနဲ့ဘူးလေယူတာလဲကိုယ်ဘဝကိုချစ်လို့ရတာသူ့ချစ်လို့ဆိုတာလကားပြလိမ့်တာဟုတ်ကလားဟဲ့ဟင်အဲ့တော့ကိုယ်ဒီဒီကိုဘဝလေးကိုဒါရအောင်ချောင်းကြီးအောင်ချမ်းလေးအောင်ပြောအောင်ရှင်အောင်ဆိုပြီးတော့တို့ဒီလောက်ဒီပြုပြင်ပေးရတာသူကဒုစကားဘယ်လောက်နားထောင်လဲတသိန်းငါမအောင်ဟဲ့ကောင်းလေးမတော်ဘူးဆိုရတယ်ဦးမယ်တို့တသိန်းနဲ့ဆိုသေး မနာနဲ့ဆိုလို့ရသလားမအိမ်နဲ့ဆိုတော့ပြောလို့ရသလားဟင်မညောင်းနဲ့အိမ်ငါအလုပ်များသေးလို့ဆိုလို့ရသလားနင်းဒီများအသာလေးနဲ့ဆိုလို့ရသလားနင်းတသိန်းနဲ့ဆိုရင်ဒုက္ခနာဖို့သူ့လိုလာလိုက်နေရတာသူကတို့လိုတစ်ခါမှလိုက်တယ်မနေဘူးလားဟုတ်တယ်မအိမ်ကဟာအိမ်ကြပြီမဲ့ဆိုတော့ဟင်တို့ရှိသူ့ဘာပြမတော်မတရားလို့လားအခုအိမ်ကြပြီမဲ့ ဒီလိုဟင်ပြီးပါသေးတော့ကြာဟုတ်ပါဆိုတော့ဟင်ဟင်အဲ့ဒါကိုဒုက္ခတော့တို့ဒီလောက်ဒီကိုကိုကြီးပြုတ်ပြင်ပေးနေတာချင်းလုံးအားကြီးတော့မုံဝကောင်မှမသိတာမှန်ပါပါအဲ့ဒါကိုကိုချင်းလုံးအားကြီးလို့မုံဝကောင်မှမသိတာဗျဟုတ်ကလားအဲ့တော့တို့ဒီဟာကိုအမုံကလွတ်ချင်တော့လေဒီသင်္ခါရပဲသင်္ခါရနဲ့နေရာလွတ်ချင်ဒီသင်္ခါရပဲခိုင်းသားမှတင်တယ်အဲ့တော့တို့ဒီအမုံမဲ့အမှန်မဲ့တတိမပါဘဲနဲ့ပြုလုပ်တဲ့ကိုမှုနှုတ်မှု တတိမပါပဲပြုတဲ့စိတ်လို့ဆိုတဲ့အကြံသိမှုဟုတ်ကလားတတိမပါပဲဥဒုနဲ့ပေါင်းတင်ပြီးသွားလာနေမှုတတိမပါပဲခုနအာဟာရဆိုတဲ့စားပေါက်မှုတွေကိုသွားတယ်ရေတို့အာဟုတုသိနေကျက်စိတ်နဲ့စားနေရင်ကျက်စိတ်ပေါက်သွားတဲ့အတွက်တေရာနိကျက်ထဲပေါ်မဟုတ်ဘူးတတိမပါတဲ့အတွက်အပယ်လေးပုံတို့ရောက်တယ်အာဟုတုပြောတာလေတတိမပါပဲကုတုပြုနေတို့လူဘဝနာဘဝမှာအပြုတွေထပ်ခံအောင်ပါပဲ ဟင်တတိမပါပဲအတိမပါပဲရှုမှုပွားမှုတို့ဘာတို့ဘုံတော့ကင်သုဒ္ဓကင်တာဟုတ်ကဲ့တို့ဟိုရန်ကုန်ကြောပြောနေဆိုရင်တော့ပတိသိတာကိုဘကဝါချိန်ကျိုးတဲ့သဘင်ချိန်ကျိုးတဲ့တစ်ခုပြီးတစ်ခုလဲတာထင်တယ်ဘာတိလို့သဘင်ညာအဲပฏิပတ်တပ္ပရေလဲနေတဲ့အထဲမှာတတိနဲ့အတိမတွေ့ရင်အဲ့ဒါဘကဝါချိန်ကျိုးတယ်ဗျာဟုတ်ဗျာဟင်ဘကဝါချိန်ကျိုးတဲ့ဘာရေဘုံတို့ဟင်ပါမလာမှာမဟုတ်ဘူး ဒီအဲခုနကတတိတီလို့ဂုံတော်လေးတော့ပဲအာယုံပြုပြီးတော့ဒီဂုံတော်အရာပူဇော်ဒုက္ခံလိုက်တယ်လို့ငါလည်းပူဇော်ဒုက္ခံလိုက်အောင်ဖေရာသားတို့ဒီနောတာတွေရတော့ငါကိုယ်တိုင်လွတ်မြောက်အောင်ကျင့်နိုင်တယ်လို့အများလည်းလွတ်မြောက်စေရမယ်ဒီလိုမို့မှန်ပါဗျာဘုဒ္ဓဘောတရားငါကိုယ်တိုင်တစ္ဆာလေးဟာသိတယ်လို့အများလည်းငါလိုသိတရားဒါမဟုတ်ဘူးလားမှန်ပါဗျာဘုဒ္ဓမောတရားငါကိုယ်တိုင်သင်္ခါရနဲ့ပဲကလွတ်မြောက်တယ်လို့ ညဝိညာအာရုံသင်္ခါရနဲ့ပဲကလွတ်မြောက်ပြရမယ်ဒီလိုမဟုတ်ဘူးလားဟုတ်ပါပါဟုတ်ကလားဟုတ်ပါပါအဲ့တော့သူလမ်းစဉ်အတိုင်းသူ့ဂုံကွာပြီးလို့ရှိရင်သူ့ဂုံနဲ့သူ့ကျေးဇူးပြီးလို့ရှိရင်ဒီလိုအဲ့ဒီသင်္ခါရနဲ့ပဲကနေအသင်္ခါရနဲ့ပဲကိုရောက်အောင်သွားမယ်ဒီထိသွားမှသာဟုတ်ကွဒါမှမဟုတ်ဘုံတော်ဘုံတော်တိုင်းသွားနေတို့ဒီစိတ်နဲ့တည်းဓမ္မဘုံရောက်သွားမှာပဲဓမ္မဘုံရောက်တော့ဓမ္မစိတ်နဲ့ဓမ္မဘုံကိုပြုတင်မခံရဘူးလားခံရအောင်မှာပဲလွတ်ပါမလားသင်္ခါရအဲ့တော့တတိမပါတဲ့ ကံကုသိုလ်တတိမပါတဲ့ညာကုသိုလ်တတိမပါတဲ့သံကုသိုလ်လည်းတို့သင်္ခါရနဲ့ပဲကမလုပ်နိုင်သေးဘူးဟုတ်ကလားဟင်တို့တတိမပါဘဲနဲ့ပြုနေတဲ့ကုတို့ဒီဟိုကြက်တမကြက်တမှုမပါဘူးဗျာကြက်ဖတ်ကိုကြက်သိကြက်မှန်နဲ့သားနေတယ်ကြက်တမှုပါပဲအဲ့ဒါကြက်တမကကြက်တတာကကြက်ဟုတ်လို့ကြက်လို့တတာကောင်းပါတယ်ဒီကြက်ဖတ်ကိုကြက်ဆိုတဲ့သိကြီးနဲ့သားနေတာကတားလေးဆိုးတယ်ကြက်တမက၄၀သားလောက်ရှိတဲ့တကောင်ကိုတစ်ခါလဲတတ်ပါတယ် တို့ကလေးစားသားမဟုတ်ပါဘူးတစ်ဖက်ကူပဲဘယ်နှခါတတ်နေတယ်လဲကျက်ဆိုတဲ့စိတ်နာနဲ့တတ်နေဟင်ဒီစိတ်နဲ့သားနေတို့အကုသို့ကာအကုသို့ပဲပဲဟင်သွားဦးမယ်ဒီကနေ့ကျက်သိပ်ဖွဲ့ရင်ကျက်ထဲရောက်မှာဆိုလို့အစားခါတဲ့ကျက်ကပို့မှာမဟုတ်ဘူးအဲ့ကျက်ဆွဲကပို့မှာသူကလည်းဒီလိုပေါ့ဟုတ်ကလားဟင်ဟင်အဲ့တော့တတိမပါတဲ့ဟိုကံသိဥရုအာရသည်အပေဘောမပို့နိုင်ဘူးလားငရေကိုပို့နိုင်တဲ့တတိမပါတဲ့ ဟိုသင်္ခါရကတင်တယ်ဟိဟင်ဒိဋ္ဌာပုမှာလည်းတတိမပါတဲ့သင်္ခါရကတင်တယ်ဟိဒိဋ္ဌာပုမှာကောတတိမပါတဲ့သင်္ခါရကတင်တယ်ဟိအတုရကေပုမှာကောတတိမပါတဲ့သင်္ခါရကဲ့တော့တို့ဒီပေါက်ပြီးသွားပြီးအပြုပြင်ခံခြင်းခံခြင်းအထက်ပြီးတက်ပြီးပြုပြင်ခံခြင်းခံခြင်းဘဝဖြစ်တဲ့လူဘဝမှာပဲပြုပြင်ခံခြင်းခံခြင်းအပြုပြင်ခံခြင်းနေတယ်များပြုပြင်ခံရောမှာပဲအဲ့တော့ပြုပြင်မှုနောက်ကလွတ်ချင်ရင်ဘယ်သင်္ခါရလို့လို့တတိမလွတ်နဲ့တော့ဒါလေးပဲ ဟင်တို့လူဘဝရောက်တဲ့ဒီသင်္ခါရတို့လို့ရပါမလားကံကလည်းလုံးလျာမှာပဲကိုမှုကိုမှုနှုံးမှုတွေလေအလုံးအမှားပဲစိတ်ဓာတ်ရောလုံးအမှားပဲဟင်ကင်းနိုင်မှာမလားဟိလူဖြစ်တယ်လေလူသင်္ခါရကင်းမလားဗျာအဲယဟန်ဖြစ်တော့ယဟန်သင်္ခါရကင်းမလားဗျာအဲဘယ်သူမှကင်းဘူးဗျာယောက်ျားဖြစ်တော့ယောက်ျားသင်္ခါရတွေလိုရပါလိမ့်ဦးမယ်ဗျာမိန်းမဖြစ်တော့မိန်းမသင်္ခါရတွေလိုရပါလိမ့်မယ်ဗျာ တတိမရှိရင်အဲ့ဒီသင်္ခါရတွေမှန်သမျှတောင်းရင်သွားရင်သွားမသွားအထက်ပဲမှန်ပါပါအောင်အောင်တဲ့အထက်မသွားရင်အထက်မကြအောင်မကြလူပုံမရောက်ပါဘူးဟုတ်ကလားတတိနဲ့ကအဲ့ဒီသင်္ခါရတွေကိုလုတ်တာရင်ပြုပြင်မတ်တကပြုပြင်မှုလွတ်တဲ့နေရာရောက်နေမယ်ဟုတ်ကလားဗျာဟင်ပဲ့တော့ရောက်ချင်းရောက်ချင်းဒီပါဘူးနဲ့တူပါတယ်မေးတော့ပါအောင်ဟင်ရောက်ချင်းလားရောက်ချင်းပါလေရောက်ချင်းပါလေဗျာ အဖွားတင်နေအိမ်ကနေကြမှာလားဘယ်ကနေကြမှာတော့ပါမင်းကဘယ်ဘယ်မှာရှိတော့ဖွားတင်နေအိမ်ကဟင်ဟုတ်ပါမတယ်မရတို့ဖို့တော့ပါတော့လေတကြီးသဘောပေါက်နေချင်ပါရဲ့ဖို့တော့ကြောင်းဥပုသ်ဆောင်သွားတော့လေတကြီးကဟိုတို့ဗုဒ္ဓဝင်တောထွက်ခံကိုရှေ့ခေတ်ကတော့တာဖပြတာဟုတ်ကဲ့ဟင်တို့စိတ်ကလေးတွေကိုဟိုပြောတီပြောခုမင်းနေပြောခွင့်မရအောင် ဟင်ပြောခွင့်မရအောင်စိတ်တွေကိုတွေးပြီးတွေးတွေးခွင့်မရအောင်ဥပုံတွေတည်ရပြီးစိတ်ကလေးတွေငြိမ့်နေအောင်တို့ဘုရားဘုံတော်ပါရှင်မြင်ကိုယ်လည်းဘုရားကဲ့သို့ဘုရားချီရနေပြီးလိုက်အောင်လို့တော့ရှင်းခေတ္တကတော့သာနာရေလို့ခေါ်တယ်နှုတ်တွေအာရှင်းအဲ့လိုပုဂ္ဂိုလ်များကဒီစာအုပ်တွေကိုဇေယမှာဖတ်ပြရတယ်အဲ့တော့သာတာပုဂ္ဂိုလ်တယောက်ကဗုဒ္ဓဝင်တောထွက်ခံကိုဖတ်တဲ့ အဲ့တော့အဲ့ဒီလေတကြီးကအဲ့ဒါကိုသဘောကျပြီနဲ့ထင်ငါကြတော့သူ့အိမ်ကကျွေးကြီးကိုဝီလီဝီလင်းကြပြီးတဲ့သူ့လူငါကိုနောက်ကအမိဆွဲခိုင်းပြီးတော့ချောင်းကူးရောလေလားဟဲ့ဒီချောင်းဘူးပဲလေရောမင်းပြန်တော့ဆိုကျွေးကြီးနဲ့လွတ်လိုက်တယ်လားသူကဟုတ်ဗျာအဲသူသူတော့ဟိုပဲတန်လေးအကြည့်မရုံးညဟဲ့အဲ့တော့ဒဇင်ယူသွားတယ်ဗျာအဲသူ့စတိုးကြီးကိုဟောဒဇင်နဲ့ဖြတ်လိုက်တယ်ဗျာဖြတ်ပြီးတော့သူကကင်းမင်းကျုံအောင်ကျင့်ပါဆိုတော့ အဋိဌာန်တဲ့ငါဖျားဖြစ်ဖြစ်မှာဧကံဖြစ်ပါတယ်ဒီသံပင်ဒီဟင်းအောက်သူမကြပါသေးဒါဆိုတော့ကိမုံးကြုံကပြည့်တယ်တာမကြဘူးတဲ့ဗျာဒုက္ခလားဗျာအခုပဲတွေ့အခုလည်းညုံတော့ဖြတ်ပါညောင်ဆောင်ဟုတ်ပဲသူတင်မိနေပဲကလူပိမဟုတ်ဘူးလားဟင်ညောင်ဆောင်ချောင်းဟုတ်ပဲကိုရင်တင်မိနေပဲကလူပိမဟုတ်ဘူးလားမေ့ပြလို့ညောဟင် အဲ့တော့ကင်းကြီးတို့အပြည့်တင်တော့ပဲကြလိမ့်မလို့အဲ့တော့သူဒိဋ္ဌာအောင်မပေါ်တဒါတိုးသွားတဲ့ကင်းကြီးတို့အောက်ထိုင်းနေရောအဲ့တော့ဟိုကဟိုကျွေးပြီးရဲ့မောင်ဆံပေါ်လေသူကတော့မြေမှာမဟုတ်တာဟုတ်ကလားကျွေးပြီးတော့လူကပြောင်းသွားရောဗျာအင်းရောက်တော့အဲ့ဟိုအင်းကြီးမရမေးရောဟဲ့နင်တို့လူကြီးပဲလို့ဆိုဟာခမည်းယောက်ျားကြီးဗျာအကျုပ်ကိုဟောဝေးဒီဝေးလေဟိုတကောင်ကျော်လောက်ကနေတော့ဟော ဟိုလိုက်ပို့ရမယ်ဆိုလို့ကျွဲမကြီးဆွဲပြီးလိုက်ပို့ရတာဟောဘယ်တိုင်းတုံးသူဟောချောက်ဟိုပဲပြကျင်မှုကျော်အောင်ကြတော့မင်းပြန်ရမယ်ဆိုလို့ကျုပ်ပြန်ခဲ့ရတော့နင်းနေအုပ်ပေါ်ဆိုထမင်းတူတူဝုတ်ပြီးလိုက်သွားဟင်ဟင်ဟိုကြတော့ကြည်ပြင်းတော့ဘာလုပ်နေတာတုံးဒီမှာတော့ပထမတော့မြတ်တော်ကြီးချလို့လည်းဖျားပြောင်းခြင်းပြောလို့မကပြောတော့မော့ကြည့်တော့နေသားမဟာဖျားဖြစ်ကနေပြီငါအုံကြီးကလေးတော်တော့နန်းလာပြီတို့ဟို တို့ကိုတို့ကိုသဘောပေါက်ထားအသင်္ခါရနဲ့ပဲဘယ်လိုကူမှာတော့ကြိုကြီးနဲ့ပဲလားတင်မေးငါနေဘယ်လိုကူမှာတော့ဟင်ဘုမဟုတ်လို့လားဗျာဟုတ်ပါမလားဗျာဒီအဲ့တော့ဒီသင်္ခါရနယ်ပယ်တဲ့ကအသင်္ခါရနယ်ပယ်ကိုလွတ်ချင်တယ်ဒီသင်္ခါရပေါ်တတိတင်ပေးယုံလေးတွေမှာတို့ပြောတာခဲရင်မလားလူဖြစ်တဲ့လူသင်္ခါရမလောက်ဘူးလို့ပါသလားလွတ်ချင်တာလို့သတ်မှတ်သာ အမှတ်ပိုးလိုက်မှတ်ရင်မှတ်တဲ့နောက်မှာအပိပါတယ်မှတ်လို့ပြီးတဲ့အသည့်ဒီကိုယ်ပိုင်သိကြည့်တယ်မှတ်အဲ့လိုဒီသိကျင်တော့ဒီကိုယ်ပိုင်သိကြည့်တယ်မှတ်လို့ပြီးတဲ့အသည့်မှတ်မြကိုယ်ပိုင်သိသိကျင်ကလို့ပြီးအဲ့ဒါကိုယ်ပိုင်သိမမှားဘူးဘယ်လိုသိမှတရားရုံပေါ့ဘယ်နှခေါင်းငရုတ်သိစားရင်ဘယ်လိုနေလို့အဲ့ဒါကိုယ်တိုင်သိပဲလေဘယ်လိုသတ်တုံကြီးလို့ဆက်ကြည့်စတာလည်းရမှသာမဆုံးအောင်လိုက်တာအဲ့ဒါကြောင့်မှတ်တော့ဒီသတ်တုံစာနေလို့ပြီးမလားဘူးလား အဲ့ဒါကိုယ်တိုင်ကြည့်ပဲဗျာခရင်းမအောင်လားယုတ်တိသားငရုတ်တိကမ္မဋ္ဌာန်းတိုင်းငရုတ်တိစတဲ့အကြောင်းသိရမှာပါဗျာထိတဲ့သားတော့ကချိုးတယ်လူတိုင်းသိတယ်ဟုတ်ကဲ့ဘယ်လိုချိုးတော့လိုက်ဆောင်အောင်ထင်းထင်းရဲ့သားမှတဲ့ပုဂ္ဂိုလ်ထင်းရဲ့အကြောင်းသိရမှာပေါ့ဒါမှမသိဘူးဘယ်မှလာမကြဘူးဟုတ်ကဲ့လားအဲ့တော့တို့ဒီကိုပြုလုံနေကြသင်္ခါရတွေကိုတတိလေးတင်ပြီးမှတ်ဖို့ဒါလေးတစ်ခုပဲပြောတယ်တို့ပြောနေကြတရားပွဲတွေဘယ်လောက်များနေလဲဒါလေးတစ်လုံးပြောနေတာထင်တယ် တို့လည်းခုလက်ရှိမှတ်နေတဲ့မှတ်အားလေးတဲ့ပူသွားလို့တီအားလေးပြီးတိတက်ပူတီသွားလို့ရှိရင်တိတက်ပူမှတ်လို့သိဌာနတွေတဖောဖောပေါ်လာလိမ့်မယ်ဟင်ဌာနအားကောင်းလာရင်ဝရိယနောက်ကမလိုက်ဘူးလားလိုက်ပါဘူးအေးဝရိယအားကောင်းလာရင်ဒီမှတ်အားဒီပူပြီးထက်မလာဘူးလားထက်လာပါဘူးမှတ်အားထက်ရင်မှတ်ညာမတက်ဘူးလားတက်ပါဘူးမှတ်ညာတက်ရင်နောက်ကအပြညာကအလိုလိုလိုက်တာဗျာတို့လိုက်ရှာဖို့မလိုပါဘူးဗျာဟင်တို့ဘက်ကသုံးတတ်ဖို့နဲ့သုံးကျင်ဖို့ပဲလိုပါတယ် ကယ်နာကြတော့သာသာ